ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတတတုသာသနာပြုစခန်း၌20ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်မိခဝေမေခောနိဗ္ဗာနတာတိသိကရိယာယနိဗ္ဗာနတာတိသိကရိယာယနိဗ္ဗာန်ကိုမျက်မြင်ကိုတွေ့ကိုယ်တိုင်တွေ့ရလို့ငါအရာမဲ့ဟောဤတတိဖြင့်ရှုမှတ်ရသောလမ်းသည် ဧကာယနောတခုတည်းသောလမ်းတစ်ကြောင်းတည်းသောလမ်းနဲ့လားဒါလည်းမာသတိပဋ္ဌာနာတော့ပါပါဗျာမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဘာလို့ရမှာလဲတတိနဲ့ရှုမှမှာဒီတို့တို့ကိုသီလယူတော့မှဆိုတဲ့အပမာဒတတိပဲလေမှန်ပါပါအဲ့ဒါကွန်တဲ့ဘဝမှာဗျမှန်ပါပါဟင်မမေ့မလျော့မပေါ်မစားတဲ့တတိနဲ့ဒါနဲ့ပဲနိဗ္ဗာန်ကိုမျက်မှောက်ပြုရမယ်တဲ့ဗျာမှန်ပါပါအဲ့တော့မျက်မှောက်ပြုတယ်ဆိုတာ တို့မျက်စိအောင်မှာကိုကိုတိုင်ကိုပိုင်ညာဖြင့်ထိုးထွင်းပြီးတော့မြင်တာကိုပြောတာမှန်ပါပါဗျာမျက်မှောက်ပြူတယ်မျက်မှောက်ပြူတယ်ဆိုတာတိတိကရိယာဆိုတာလေမှန်ပါပါဗျာကိုကိုကိုယ်တိုင်ကိုရှုွက်ထဲကမြင်ရတာကိုပြောတာမှန်ပါပါဗျာအဲ့တော့ဒီနေရာမှာနိဗ္ဗာန်ဆိုတာပါတော့တို့စာတို့တော့နိနဲ့ဝါနာနဲ့နှစ်ပုတ်ဗျာဝါနာဆိုတာတဘဝနဲ့တဘဝချုပ်ဆက်ပေးတဲ့တဏှာကိုပြောတာမှန်ပါပါဗျာဟင်နိဆိုတာမရှိတာမှန်ပါပါဗျာအဲ့ဒီချုပ်ဆက်ပေးတဲ့တဏှာလေးပြတ်သွားတာကိုအဲ့ဒါကိုနိဗ္ဗာန်လို့ဆိုတာမှန်ပါပါဗျာဟင် အဲ့တော့သူဆိုပါတော့ဒီဘဝကနေနောက်ဘဝကိုသွားကြမယ်ဆိုရင်ပေါ့သင်္ခါမိကာလမှာကိုပြုတ်ခဲ့တဲ့တို့ဒီတဘဝလုံးတွေကရှိရှိသမျှကံကောင်းကံဆိုးတွေတဲ့အာယုပုံနမိတ်ကလေးတစ်ခုထင်းလာပြီဆိုပါတော့မှန်ပါဗျာအဲ့ဒါကိုပြုတ်ခဲ့တဲ့ဟာကိုကံအဲ့ပြုတ်ခဲ့တဲ့အတိုင်းမှာလာပြီးပေါ်ထင်းနမိတ်ကလေးပေါ်တာကိုကာမနမိတ်အဲ့ဒီနမိတ်ကလေးအတိုင်းကိုငါဘယ်တော့ကဘယ်နေရာမှာဘယ်လိုကြံစီခဲ့တယ်ဘယ်လိုပြောဆိုခဲ့တယ်ဘယ်လိုပြုလုပ်ခဲ့တယ်ဆို အဲ့ဒါလေးတွေးနေတော့ကိုယ်နဲ့အဲ့ဒီအတွေးနဲ့အဲ့ဒီအမြင်နဲ့ချွတ်သွတ်တူတဲ့ဟိုသွားမယ်ဂတိနမိတ်ဆိုတာပေါ်လာမှန်ပါပါဗျာဟင်သူကတော့တို့ကိုကောင်းကံပြုတယ်ဆိုပါတော့ဒီလူတန်းပေးနေတဲ့ဟိုဖုန်ကျူးကုန်းကျူးဒါကကံမဟုတ်လားမှန်ပါပါဗျာဟင်ဒါပြုလို့ဒါကိုကံခေါ်တာနော်မှန်ပါပါဗျာအဲ့ဒီတိုင်ဒီကံဤကလာဒီတိုင်ကြီးလာမြင်လားမှန်ပါပါကိုပြုတ်ထားတဲ့ကံအကျိုးဟိုလုံတုံးတာအတိုင်းလာပေါ်မှာအဲ့ဒါကံမနမိခေါ်တယ် မှန်ပါပါတော့ငါဘယ်တော့ငါဘယ်လိုကံပြုခဲ့တယ်ဘယ်လိုဘယ်ဘယ်မှာဘယ်မှာဘယ်လိုဘယ်လိုအဲအဲ့ဒါတွေတွေးနေတော့ဒီကုသိုလ်နဲ့ထိုက်တန်တဲ့စေတနာကနတ်ဖြစ်ရမယ်ဆိုရင်နာဘုံနေနာဗိမာန်နေအချမ်းရံနေအဲ့ဒါဒီကိုယ်စီတဲ့ကိုကိုသွားမယ်နေရာတွေကိုလာပေါ်အဲ့ဒါကတိလို့ခေါ်မှန်ပါပါတကယ်လို့တို့ဒီစေတနာကလူလောက်တင်ဖြစ်မယ်ဆိုရင်ကိုယ်စားမယ်မိဘသေးရဲ့မျက်နာတွင်ခြင်းလေးမိဘရဲ့ဝန်းပိုက်ထဲကနေပြီးအပြင်ကိုလှမ်းကြည့်လိုက်လို့ရှိရင် ငွေကြောင်ကြောင်ဆင်းဝင်နေရတယ်လို့ဆိုတော့ကြာမှန်ပါပါသူလက်နိဒာမင်းနဲ့ဟိုဟိုလက်ပွားနဲ့အုပ်ပြီးထိုးတဲ့ကလက်ဖမိုးမှလာပေါ်လာတဲ့အယောင်မျိုးဟင်အဲ့လိုအယောင်မျိုးတွေလည်းပေါ်လာရပฏิပန်နေရမယ်ဆိုတဲ့ဟာမျိုးပေါ့မှန်ပါပါပြီးတော့ကိုအဲ့ဒီလူဘဝရောက်တဲ့အခါကိုခံစားရမယ်အသွင်ဆောင်ချမ်းရန်ဒါတွေကြမြင်လိမ့်မယ်အဲ့ဒါပฏิနမိတ်ကိုခေါ်တယ်မှန်ပါပါအဲလူတွေမကဘူးဒုစေရနာလေးကစားနိုင်တောက်နိုင်ဆိုစားနိုင်တောက်နိုင်ဆင်မျိုးပေါ့တတိဖြစ်မဲ့ဆိုတတိဖြစ်မဲ့ဆင်မျိုးပေါ့ ဒါမျိုးလာပေါ်တယ်မှန်ပါပါနားပေါ်လို့အဲ့ဒီပေါ်နေတဲ့ဟာလေးပေါ့တာယာစိတ်ကလေးခုနှစ်ကြိမ်ဒါတို့သာတော့ဘဝနိကန္တိကလောဘလောခုနှစ်ကြိမ်လို့ဆိုတယ်မှန်ပါပါအဲ့ဒီဘဝကိုရောက်ရမယ့်ဘဝလေးပေါ့တာယာနေတဲ့စိတ်ကလေးခုနှစ်ကြိမ်လို့ဆိုတယ်အဲ့ဒီကြားလိုက်တဲ့အချိန်ကိုဟိုမိကိုဝင်တယ်ကိုပฏิပန်နဲ့ကြွားဝင်တယ်နတ်ဖြစ်ရမယ်ဆိုဘွားနဲ့ဆက်ချောင်းနဲ့တာသမီးကြွားပေါ်တယ်ဟုတ်ကလားမှန်ပါပါအဲ့တော့ဒီဘက်ဘဝနဲ့ဟိုဒုတိယဘဝကိုချုပ်စပ်ပေးလိုက်တာဟာ စိတ်တနာဆွဲရမဟုတ်ဘူးလားမှန်ပါပါဗျာဟင်မှန်ပါဟဲ့လူမနာဟင်လူမလူလူမကောင်းတဲ့အာရုံဖြစ်ခဲ့လို့ကိုကကြက်သားခဲ့ရင်ကြက်ဆွဲလေးတိုက်ဒီကနေ့ပေါ်လာပြီမဲပေါ်လာတဲ့တိုင်းဟိုဒုံကကြက်ကလေးပဲနေညာနေပေါ်လာရေးအဲ့ဒီတိုင်းကတိကလေးပေါ်ရင်းနဲ့ပေါ်လာတဲ့အဲ့ဒီပေါ်ရင်းကြက်ကလေးတွေရဲ့ဟိုကစားနေရမျိုးတို့နေရဒါလေးတွေသွားပေါ်လို့အဲ့ဒီပေါ်စိတ်ကလေးကမျိုးပြီးတာရနေရင်သွားခင်ဗျားတို့ကြက်မှန်ပါပါအဲ့တော့လူလေးကြက်ကိုလည်းဒီအဲ့ဒီ ဟိုတဏှာကပဲဟိုသူ့ဘာလို့ချုပ်စားပေးလိုက်တာတဲ့လဲမှန်ပါပါဗျာအဲ့တော့သူ့ဘာလို့ဟိုအဝိဇ္ဇပြေကြီးနှစ်ခုကိုဒီလိုထပ်ပြီးတော့ဟိုအကလေးနဲ့သူ့ချုပ်ပေးတာနဲ့မတူဘူးလားတဲ့ဟုတ်ပါဗျာအေးအဲ့ဒီချုပ်စက်ကလေးပြက်သွားတာကိုအဲ့ဒါနိဗ္ဗာန်လို့ခေါ်တာမှန်ပါပါအပွဲလေးမရှိတာဘူးဟုတ်ကလားဗျာမှန်ပါပါအဲ့ဒါနိဗ္ဗာန်နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ရောက်ဖို့ရနိရောဓသစ္စာဆိုတာကြားတယ်ဟင်ပရမသုံးတို့ငါဆွဲနဲ့ သွားတဲ့လှုပ်ရှားနေတဲ့ကိုယ်နဲ့စိတ်ချင်းပြအဲငါသွဲကြောင့်ပြေးလွှားနေတဲ့တို့သေးအသွားလားလေးသွားလားရှင်ပြအဲ့ဒါရှုမှတ်မှုအာကောင်းလို့တွေးလည်းမတွေးတာဘူးပြေးလည်းမတွေးပြေးပြေးတာတော့ဒီစိတ်ဟာဒီဟိုကျင်းကပဲဝတ်နေတယ်ထင်တယ်မှန်ပါပါဟုတ်လားမှန်ပါပါတခြားလည်းတွေးတာတော့တခြားလည်းပြေးတော့ပြေးတာတော့ဘူးဒီရှုွက်တဲ့ဘောနေတဲ့တို့ဖြစ်ပင်လေးပေါ်မှာလားတတိယစိုက်တော့ကြည်နေတယ်ဟုတ်ကလားမှန်ပါပါပြင်းနေမှတန်းနဲ့အဲ့ဒီငါဘွယ်လေးတစ်ချက်ပြလိုက်တာနဲ့တို့ဒီသွေးကလည်း ငါသွေးကြောင့်လည်းနေရသွေးလည်းပြတ်ထွက်သွားတယ်မှန်ပါပါဗျာအဲဒါကြီးရှိသွေးနဲ့နောက်သွေးစနိုင်ပါဦးမလားမစနိုင်ပါဗျာအဲစလို့ပြကြပါရင်ဟိုဘက်ကငါသွေးဆိုတဲ့ဒိဋ္ဌိကိုအပိတတ်ချတာမှန်ပါပါဗျာအဲဒါဟိုဟာသောတာပတိမဲ့ဖြင့်နိရောဓတခါဆိုင်ခြင်းမဟုတ်လားမှန်ပါပါဗျာဟင်တခါကိုကြိုက်သွေးဖြစ်လေတဲ့ဟာကိုလည်းဒီလိုပဲမှတ်ရအောင်ပါပဲဟုတ်ကလားမှန်ပါပါအဲ့တော့ကြိုက်စိတ်ကတော့တို့ဘဝလိုက်တယ်ဟဲ့ဘဝတိုင်းပါဗျာဟင်ကြိုက်စိတ်ကဘဝလိုက်ပါတယ်ဟဲ့အဲကြိုက်စိတ်ကြောင့်မုန်းစိတ်ပါလားကြိုက်စိတ်ကအရေးကြီးဆုံးပဲ ကြိုက်စိတ်ကိုပယ်နိုင်ရင်မုံစိတ်ကပယ်ဖို့မလိုတော့အလိုလိုသွားလိမ့်မယ်မှန်ပါပါဗျာအေးအဖြူရှိလို့မဲပေါ်နေတာထင်တယ်မှန်ပါပါဗျာဟင်အဖြူရှိရတော့အဖြူဆိုတာမရှိရင်အမဲဆိုတာမပေါ်မပေါ်နိုင်ပါဗျာဟုတ်ကလားမှန်ပါပါပြီးတော့အမဲရှိလို့အဖြူပေါ်တာမဟုတ်ဘူးမှန်ပါပါဗျာတကယ်လို့အမဲဆိုတာမရှိတော့ဘူးဆိုရင်အဖြူဟောပေါ်တော့နိုင်ပါဗျာအဲ့တော့ကြိုက်စိတ်နဲ့မုံစိတ်ကတစ်ခုတည်းရမှန်ပါပါဗျာနှစ်ခုကွဲနေတာမှန်ပါပါဗျာဟင်အဲ့တော့တို့ဒီမှတ်ကလေးနဲ့ကမှတ်နေလို့တတိဆိုင်အားလေးကောင်းလာပြီးတခါတည်းတတိယဒီပေါ်နေတဲ့ဖြစ်ပျက်ပေါ်မှာစိုက်ကြနေပြီ တို့ရှိခင်နဲ့ပြောရင်တော့ဒါပြားပေါ်အသွားလေးကြာနေသလိုနေမှာပေါ့ဗျာမှန်ပါပါဘယ်မှမရွေ့တော့ဘူးဒီမှာပဲကြာနေပြီဆိုရင်ဒီစိတ်ပြီးကြိုက်တွေးတွေးတာဟုတ်မလားမတွေးတာပါဗျာဟေးကြိုက်တွေးဟိုကြိုက်တွေးရှိတယ်ဟိုကြိုက်ခိတ်ရှိကြိုက်เสียရှိတဲ့နေရာကပြေးအောင်မလားမပြေးပါဗျာအတင်းတော့လည်းပြေးတော့ဘူးမှန်ပါပါဗျာဟောင်းလည်းပေါ်လာပြီးမတွေးဖြစ်တော့ဘူးမတွေးဖြစ်ပါဗျာအဲဒီလိုဆိုရင်ဒီတို့ထဲမှာရှိနေတဲ့အစွဲဟာဟိုပွားရာက ပါပါရကနေနေရကနောက်ဆင်းသွားမလားဆင်းသွားပါဗျာအဲ့ဒီကြိတ်ဆွေးလေးဆဲသွားရင်ကြိတ်တွေးကြောက်လှုပ်ရှားနေတဲ့ယုံနာစဉ်လည်းပြတ်ကျသွားတာပဲမှန်ပါဗျာဟင်အဲ့ဒါကိုခရီးလမ်းတစ်ခုဆုံးတာကိုမဲ့တစ်ချိန်ကြားတယ်လို့ခေါ်တာမှန်ပါပါဗျာဒီတို့ဒီဒုတိယမဲ့တတိယမဲ့ကျတော့ဒါကြိုက်ဆွဲကိုဖြတ်ချတာတင်တယ်ဖြတ်ချတာပါဗျာဟင်ဟိုသရုဒ္ဓမဲ့ကျတော့မတိဆွဲကိုဖြတ်ချလိုက်မှတင်တယ်မှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါအဲ့ဒါကိုတို့ဒီဟိုတဘဝနဲ့တဘဝကိုဆက်ဆက်ပေးမဲ့တဏှာလေးကို တို့ချွေးစာလေးပြတ်သွားတာကိုအဲ့ဒါဏိရောဓအဲ့ဒါတို့ကျုပ်ွယ်ထဲကနေအတိုင်းသားကြီးကိုကိုယ်တိုင်ကိုယ်ပိုင်ဉာဏ်နဲ့ထိုးထိုးမြင်လိုက်တာကိုအဲ့ဒါနိဗ္ဗာန်ကို မျက်မှောက်ပြုတယ်လို့ခေါ်မှန်လားပါဗျာဟုတ်ကလားမှန်လားပါဟင်အဲ့ဒါတို့ဒီနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရာဆိုတာဒီသစ္စာတရား၄ပါးကိုသိမှထင်တယ်ဟဲ့မှန်လားပါဗျာဟင်သစ္စာကိုသိမှအဲ့ဒါဒီနိရောဓကိုသိဖို့ရာဒီဟိုမက္ကပါမထင်တယ်မှန်လားပါဗျာတတိနဲ့ပွားဖို့ရာမက္ကထင်တယ်မှန်လားပါဟင်ပြီးတော့တို့ တတိနဲ့ပွားဖို့လို့အစွဲတွေချုပ်ကြကြတာနိရောဓမဟုတ်လားမှန်ပါပါဗျာအဲ့တော့ဒီနှစ်ခုရှိဖို့ရဆိုတာဟိုနှစ်ခုပြီးမှထင်တယ်မှန်ပါပါဗျာဒုက္ခဒုက္ခမှန်ပြီးရလားမှန်ပါပါဗျာမှန်လားပါကြီးတဲ့ဒီဟာကလည်းဘာရင်းကပြောမှန်ပါလိမ့်မလို့ဒုက္ခဒုက္ခမှသိကြောင်းပါဗျာဟုတ်ကလားမှန်လားပါဗျာဟင်အဲ့တော့ဒုက္ခဒုက္ခကိုဒုက္ခကိုဒုက္ခမှန်သိမှဟင်ဟင်အဲ့တော့ဒုက္ခဒုက္ခမှန်သိသလားသိပါတယ်ဗျာဟုတ်ပါမလားအဲ့မသိပါဘူးတော့သိပါတယ်နဲ့ဘယ်လိုလုပ်ကြမှာလဲဟင် ဆင်းရဲတာဒုက္ခတော့လူတိုင်းသိတာပေါ့ဗျာတထေဒုက္ခလူတိုင်းသိမလားမသိပါဘူးဘယင်ဖြစ်ခြင်းတဲ့ဒုက္ခဟောမှန်ပါပါဟင်ဘယင်ဘယင်ဘယင်ဘယင်ဘယ်လိုဖြစ်ခြင်းရောက်လားမဖြစ်ခြင်းပါဗျာတပည့်တော်မဖြစ်ရလို့ပြောတာနေမှာပါဗျာခင်ဗျာဟုတ်ပါဗျာဟင်အခုဖြစ်ရခင်ဗျာဟိုပြာဟွာပေါ့တို့ဒီတဲ့တော့အုပ်စုဥက္ကဋ္ဌရှိတယ်ထင်တယ် တူဒီဒီဒေတာတွေကောတရားတွေဟိုရွာတွေ၄၅ရွာကိုစုပြီးတော့အုပ်စုဥက္ကဋ္ဌတို့ကမရှိဘူးလားမရှိပါဘူးရှိမှာပါဗျတူပဲရှိရခဏအုပ်စုဥက္ကဋ္ဌလောက်မှဖြစ်ချင်ဘူးလားဘာမှမဖြစ်ချင်ပါဘူးဟုတ်ပါမလားဗျဘာမှမဖြစ်ချင်ဘူးပြောတော့ဘာမှဖြစ်နေတာကြီးခင်ဗျဟင်မဖြစ်ချင်ဘူးလားပြောတာအဲ့ဒါနောက်တော့အဆွဲကြောင်းပါဗျအမှန်အေးဟုတ်ကလားဗျမှန်လားပါဗျဟင်ကဲတို့ဟောနတ်ဘဝကြလို့ရှိရင်အခုလူတွေလူခင်ဗျားတို့ဈေးလည်းမရောက်ရဘူးကောက်လည်းမဆက်ရဘူးပြိုးလည်းမနှုတ်ရဘူး အယောင်းဝယ်လည်းလွတ်ဖို့မလိုဘူးလိုချင်တာတယုံနဲ့ရတယ်မသွားချင်ဘူးလားမသွားချင်ပါဗျာဟုတ်ပါမလားဟဲ့ဟုတ်ပါတယ်ဗျာရှိကနေပြီးဘုန်းကြီးတက်လိမ့်နေတာကြီးဟင်လိမ့်စရာကြီးနောက်ကလိမ့်မလာတာရှိကပြောင်းမျက်နှာပြောင်းတိုက်လိမ့်နေခဏဟင်လိမ့်လာတော့မျက်နှာပြောင်းတိုက်လိမ့်နေလားဟင်အဲ့တော့တို့နတ်မှလည်းနတ်ဒီမှာနတ်ဒုက္ခရှိတာပဲရှိပါတယ်ဗျာဟေးဒုက္ခမသိလို့လူချင်းနေတာမှန်ပါပါဗျာ ဒုက္ခကိုသိလို့ရှိရင်မလို့ခြင်းမလို့ခြင်းပါဗျာဟင်လူကတတိဖြစ်ရင်တတိဒုက္ခကိုမသိလို့တတိဖြစ်ခြင်းနေတာမှန်ပါပါဗျာဟင်ဘယင်ဖြစ်ရင်ဖြစ်မဲ့ဘယင်ဒုက္ခကိုမသိလို့ဘယင်ဖြစ်ခြင်းနေတာမှန်ပါပါဟုတ်ကလားဟဲ့မှန်ပါပါအကုန်လုံးကတို့မသိလို့ဒုက္ခကိုဒုက္ခမှမသိလို့ဟုတ်ကလားမှန်ပါပါဗျာတို့ဥပမာမဲ့လက်ဖက်သားခြင်းနဲ့သားခြင်းလို့ဒီလက်ဖက်ကိုကြိုက်တဲ့ပုဂ္ဂိုလ်ကလက်ဖက်ကိုသားလိုက်တယ်ဒီလက်ဖက်ကြောင့်ဘိုင်းလာမှာမှမသိလို့မှန်ပါပါဗျာဟင်ဒီလက်ဖက်ကြောင့်လေအောင်မယ်လေထိုးမယ်ဘိုင်းနာမယ်လို့သိတဲ့ပုဂ္ဂိုလ်တွေအောင်အဲ့ဒီလက်ဖက် စားမလားမစားပါဘူးဟင်မစားပါဘူးအဲ့ဒီတိုင်တို့ဘာတို့ဟို TB ကင်ဆာကတို့ဆေးလေးတောက်လို့မဟုတ်ဘူးလားယာမှန်ပါပါဗျာအရက်တောက်လို့မဟုတ်ဘူးလားယာမှန်ပါပါဗျာဒီကဲဆေးလေးတွေရက်ဒီကဲဘယ်လိုဖြတ်ပါလားဗျာမဖြတ်ပါဘူးဘာဖြစ်လို့တော့မသိလို့ပါဗျာဟင်ပြီးပါတယ်ဗျာဘာဖြစ်ဖြစ်ကွာနေမှာပါခင်ဗျာညံညံဖမန်ခင်ဗျာမသိလို့ပါရေလို့ပြောင်းပြီခင်ဗျာပြီးပါတယ်ဗျာဘာဖြစ်ဖြစ်နေမှာပါခင်ဗျာ ငါဒီကနေ့တော့ဒီတေထုံးတဲ့ကြောင့်ဖြစ်ရမှာဒီမှာဟင်ဟင်အဲ့တော့တန်ត្រာလဲတာမှမများအဲ့ဒီဒုက္ခဒုက္ခမှမသိလို့မှန်ပါပါဟင်ဒုက္ခမှလည်းပဲတို့ဒုက္ခကြောင့်ဖြစ်တဲ့ဒုက္ခလူတိုင်းသိတယ်မှန်ပါပါဒုက္ခကြောင့်ဖြစ်တဲ့ဒုက္ခလူတိုင်းမသိဘူးမသိပါဘူးဟုတ်ကလားမှန်ပါပါအဲ့ဒုက္ခကြောင့်ဖြစ်တဲ့ဒုက္ခကိုသိမှတို့တကယ်လူတော် မှန်ပါပါဟုတ်ကလားမှန်ပါပါပြီးတော့တို့ဒီဧည့်သည်ဒုက္ခတဲ့အိမ်ဖြစ်ဒုက္ခကိုသိမှတကယ်လူတော်မှန်ပါပါဧည့်သည်ဒုက္ခဆိုသူတစ်ပါးရဲ့အာယုံတိုက်ခိုက်တွေကိုကိုမကြိုက်လို့မုန်းလိုက်တာထင်တယ်မှန်ပါပါဒါဧည့်သည်ကလာပြီးတဲ့ဒုက္ခမှန်ပါပါဟင်မုန်းမရသေးခြင်းနဲ့ချင်းမုန်းရရင် ဟုတ်ကလားနေမပူရင်ဒီကြီးရဲ့အချိန်နေပူရင်ဖြစ်တဲ့ဒုက္ခအဲ့ဒါသူများလာပေးတဲ့ဒုက္ခမှန်ပါပါဗျာကိုယ်ပဲဒုက္ခမဟုတ်ဘူးမှန်ပါပါကိုယ်ကိုယ်ထဲမှာဒါလေးပါးရဲ့တိုက်ခိုက်မှုကြောင့်ပြည့်စည်နေတဲ့ဒုက္ခတွေအများကြီးအများကြီးပါဗျာဓာတိဒုက္ခတွေလေမှန်ပါပါဗျာဒီဓာတိဒုက္ခတွေအတွင်းကြီးကြီးနေရတယ်အများကြီးအဲ့ဒီတို့အေချင်းဒုက္ခကိုဒုက္ခလို့ပြီးမှတကယ်လူတော်ဧည့်သည်ဒုက္ခလူတိုင်းသိတယ်မှန်ပါပါဗျာအင်းချင်းဒုက္ခသိဖို့ခဲရင်းတယ်မှန်ပါဗျာဟုတ်ကလားမှန်ပါပါဟင်ဟင် ခဲ့ရင်လည်းပြီးတော့ဒုက္ခကြောင့်ဖြစ်ဟိုဒုက္ခကြောင့်ဖြစ်တဲ့ဒုက္ခလူတိုင်းသိတယ်ဒုက္ခကြောင့်ဖြစ်တဲ့ဒုက္ခလူတိုင်းမသိဘူးမနေပါဘူးဗျဟင်ဟင်တို့ဒုက္ခကြတော့လာပြီးဒုက္ခပေးမဲ့လူတွေဒီကောင်ဒုက္ခပေးရမယ်ဆိုတာအဝေးကလာတာနဲ့သိနိုင်တယ်သိနိုင်ပါသိနိုင်မလားသိနိုင်ပါဗျာသူသူရဲ့အမူအရာကြည့်တာနဲ့သိနိုင်တယ်သူအပြောအဆိုကြည့်တာနဲ့သိနိုင်တယ်သူကံဆွဲလာတဲ့လက်နက်ကိုကြည့်တာနဲ့သိနိုင်တယ်တို့ဒုက္ခကနေပြီးတဲ့ဒုက္ခကတော့ အဲတယောက်နဲ့တယောက်အကြိုက်ပေးပြီးအကြိုက်ညင်းညင်းမှာဗျမှန်ပါပါဗျဟုတ်ကလားဟဲ့မှန်ပါပါဗျအဲအကြိုက်ပေးပြီးအကြိုက်ညင်းညင်းမှာဗျကိုကြိုက်တာလေးပေးပြီးသူကြိုက်တာယူသွားမှာဗျမှန်ပါပါဗျဟင်အဲ့ဒီဒုက္ခပဲလို့လို့သိမှာတော့အဝေးရလာတဲ့သူ့မိတ်ဆွေပဲထင်လာတာထင်တယ်မှန်ပါပါဗျဟင်အဖို့ဖားတင်လေးကိုဘယ်လိုထင်တော့ဘယ်လိုထင်တော့ဖားတင်လေးကိုဒုက္ခကောင်းမှကြီးထင်လားဒုက္ခကောင်းမှကြီးထင်လားဘယ်လိုထင်တော့ အခုမှအခုမှပြောတော့မှာပေါ့ပါလာတဲ့နွားလေးတစ်ချင်းကကိုမအောင်အခုမှဖို့ပြောတာယူဟင်ဒုက္ခကောမကြီးထင်မှာပါဗျာနော်အခုမှသိတာပါဗျာဒုက္ခကောမအခုမှသိတာပါဗျာအရင်ကဒုက္ခကောမကြီးထင်တာပါခင်ဗျာဟင်ဤပါဗျာအဲ့တော့တို့ဒုက္ခကဖြစ်တဲ့ဒုက္ခကိုသိမှာမှန်ပါပါနှစ်ခုလုံးကဒုက္ခရှိတယ်ပဲမှန်ပါပါဒုက္ခဆိုတာကပါဠိလိုပြောတာပမာလိုကောင်းကောင်းလေးနဲ့တူးဆူပြည့်နေတာ ဟုတ်ကလားမှန်ပါဗျာသူကကောင်းလားခါကသူ့ရှူတာကောင်းကောင်းလေးနဲ့သူ့ရှူပြက်နေတာဟုတ်ကလားမှန်ပါဗျာအဲ့တော့ဒုက္ခဆိုတာပင်ပင်ပင်နဲ့သူ့ရှူပြစ်တာမှန်ပါဗျာဒုက္ခဆိုတာဒုကမကောင်းတာခါကသူ့ရှူပြစ်တယ်အဲ့ဒါကကြံကြံထန်နိုင်နဲ့သူ့ရှူပြစ်တာတခါတည်းနဲ့ပွဲချင်းကြီးသူ့သူ့ရှူပြစ်တာဟုတ်ကလားဟိမှန်ပါဗျာအဲ့တော့ပွဲချင်းကြီးသူ့ရှူပြစ်တာကတို့ကြောက်တာကြပင်ပင်ပင်နဲ့သူ့ရှူပြစ်ငံကြောက်ဘူးမကြောက်ကြပါဘူးဟင် ဟုတ်ကလားဗျမှန်ပါပါအဲ့တော့ဒုက္ခကိုဒုက္ခမှသိမှာမှန်ပါပါအဲ့တော့သစ္စာဒီတတ္တဝါတိုင်းနဲ့ဆိုင်တာအဲ့ဒီ၄မျိုးပဲရှိတယ်ထင်တယ်မှန်ပါပါဗျဟင်သူဖြစ်နေတဲ့လောကီမှာဖြစ်နေတဲ့ဒုက္ခဟုတ်ကလားမှန်ပါပါဗျအဲ့ဒီဒုက္ခကိုဒုက္ခကိုဒုက္ခလို့ထင်တဲ့ဒုက္ခမှန်ပါပါဗျဟင်အဲ့ဒီဒုက္ခကိုဒုက္ခမပေးမှန်းဒုက္ခရဲ့လို့မသိလို့သူ့ဘောခင်မင်းနေတဲ့တမှုရာဒါပဲထင်တယ် တို့လူပြည်မှာဒီနှစ်ခုသုံးတာထင်တယ်မှန်ပါပါဗျာလူပြည်မှာဒီနှစ်ခုသုံးတာဒီနှစ်ခုသုံးတာမက္ကနဲ့နိရောဓသုံးတာကောင်းမှမသိဘူးရှိတယ်မသုံးရဟင်ပေတယ်တဲ့ထားတယ်ပေတယ်ပေတယ်သူ့ကိုပေတယ်တဲ့ထည့်ထားတာတင်ဟုတ်ကဲ့ဟင်မက္ကနဲ့နိရောဓဘယ်တကာပွားတော့မပွားတာများပါဘူးဟင်မနေဘာဘာပါတဲ့ပုံမှာလားမပွားတာများတယ်ဆိုတော့ဟင်အဲ့တော့ဒုက္ခနဲ့သမုဒယဒုက္ခ အဲဒုက္ခကိုဒုက္ခမှမသိလို့ခင်မင်မှုအဲအဲ့ဒီနှစ်ခုအမြဲရှိတယ်တို့ရှိပါဗျာဟုတ်ကလားမှန်ပါဗျာတိစ္ဆာလေးပါနေရာတိုင်းမှာရှိတယ်တို့တော့တို့လူလောကမှာတုံးတာပုထုဇဉ်လောကမှာဒီနှစ်ခုပဲတုံးဟင်တို့သူတော်ကောင်းဖြစ်တဲ့ဒီအရိယာတွေလောကကြလဲသူတို့လည်းတိစ္ဆာလေးပါရှိတာပဲသူတို့ကြတော့ဘယ်အာယုန်တို့လို့အမေကနဲ့နေရောတာထဲမှန်ပါပါဗျာဟင်အာယုန်တစ်ချက်သုံးရင်အာယုန်တစ်ချက်သိဒီနေရာမှာပြကြနေတဲ့တို့တည်ငါနေတော့တာကနေပြီးဟိုဘက် တကယ်ဟိုသာဝရနိရောဓတောင်သူကမင်းနဲ့ပွားပြီးသုံးပွားတာတင်တယ်ဟဲ့မှန်ပါပါဗျာအဲသူတို့ဒီအရိယာလောကကြတော့တစ္ဆာ၄ပါးရှိတဲ့ထဲမှာမက္ခနဲ့နိရောဓကိုအများဆုံးပေနိုင်ဖြစ်သုံးဟဲ့မှန်ပါပါဗျာဒုက္ခနဲ့နိရောဓရှိတော့လည်းပဲသုံးမသုံးပါဘူးဥပေက္ခတုထားလိုက်တယ်မှန်ပါပါတစ္ဆာကတော့ဘယ်ဘက်ဖြစ်ဖြစ်၄ပါးရှိတာပဲတဲ့မှန်ပါပါဗျာအဲ့တော့ဒီတစ္ဆာ၄ပါးဟာအမှန်တရားလို့ဆိုရ အမှန်တရားကဘာဖြစ်တော့ဘသူနဲ့မှမလွဲလို့လို့ဆိုတယ်မှန်ပါပါဟုတ်ကလားမှန်ပါပါဟေးအာတို့ဗုဒ္ဓဘာသာတွေနဲ့တော့ဒီပိတာလေးပါကအဲတမှုရိယကြောင့်ဒုက္ခဖြစ်တဲ့ဟေးဉာဏ်နဲ့ဗုဒ္ဓဘာသာဝင်မဟုတ်တာနဲ့ကြတော့လွဲတယ်လို့ရှိမလားမရှိပါဘူးဟေးဟာလူတွေနဲ့တော့တဲ့တယ်ဟေးတို့ဘာတော့နွားနဲ့တော့မတည့်ဘူးရှိမလားမရှိပါဘူးနွားလည်းနွားတမှုရိယနဲ့နွားဒုက္ခရှိတာပဲရှိပါဗျာအဲကျက်ဒီဝတိဟော ဟင်းသိတာဘုံသူတကယ်ဘုံအောက်ဘုံတွေကရှိပါရှိမှာပဲဒါမို့ထက်တဲ့ရင်ဟိနောက်ဘုံပါပါပဲဆရာဗြဟ္မဘုံကရှိမှာပါပဲရှိမှာပဲအဲ့တော့ဘယ်ဘုံရောက်ရောက်ဘယ်ဘဝရောက်ရောက်ဘယ်တတဝါပဲဖြစ်နေနေဒီသစ္စာနဲ့กินတာရှိသလားမရှိပါဘူးဗျာဟင်အဲ့တော့သစ္စာဒီဒီလေးချက်တည်းပူလဲပူလို့လဲမလို့မှန်ပါပါဗျာအေးရှိရှိဘုရားရှင်တွေလည်းဒီလေးချက်ပဲဟောမှာပဲနောင်နာဘုရားရှင်တွေလည်းဒီလေးချက်ပဲဟောမှာပဲခုလက်ရှိရှိတဲ့ဘုရားရှင်ကလည်းဒီလေးချက်ပဲဟောထားခဲ့တာပဲ ဟုတ်ကလားဟိဟိဟိတို့အာယုတစ်ခုသူ့ဟာသူလာတိုက်ခဲ့တဲ့ဟာတို့တဘာဝနဲ့ကပ်ရင်လိုချင်တယ်ဆိုဖြစ်မလားဘူးလားဖြစ်ပါပါကိုသဘောကြရင်လေမှန်ပါပါအဲ့တော့သဘောမကြတော့မလိုချင်ဘူးကွာအဲ့ဒါတော့သဘောကြတာလိုချင်တယ်ဖြစ်လာလို့ကွာမလိုချင်ဘူးဖြစ်လာမှန်ပါပါအဲ့လိုချင်တယ်ဆိုဖြစ်လာတယ်လိုချင်တော့သူ့အတွက်သူဒုက္ခမခံဘူးလားခံပါပါသူသူကိုကိုယ်ပိုင်ဖြစ်သုံးဆောင်မှုကိုယ့်အတွက်ရယူဖို့တိတ်ပိုက်ဖို့သားတဲ့ကြိုးစားရမယ်ဒုက္ခတွေပေါ်မှာပဲပေါ်ပါဗျာဟိဖေးလို့တိုက်သူဟော ဖိလိဒုက္ခခံရမှာပဲကိုယ်ကြိုက်သူကရောဟုတ်တော့ကဖိတ်ကြိုက်သူကရောဒီသဘာလူကျင်သူကသဘာဒုက္ခပါငွေလူကျင်သူကငွေဒုက္ခပါငွားမွေးသူကရောကာမွေးသူကရောဘသူကင်းတယ်ဘသူကင်းပါကဲသူပါလာတည်တယ်ဟုတ်ကလားမှန်ပါခဏတယောက်တော့လွတ်မှာပါခဏတယောက်လုံးမလွတ်တော့ဘူးလားမလွတ်ပါဗျဟုတ်ကလားမှန်ပါဗျဟင် အဲ့ဒုက္ခလွတ်တာမရှိဘူးဘယ်အာယုဘာသာခံတာမှန်ပါဗျာဟုတ်ကလားမှန်ပါဗျာကိုကတော့သူ့တဘာဝတဲ့သူသူ့အကြောင်းနဲ့သူဒါမို့တို့စာထဲမှာခန္ဓာနောက်ကိုအာရဏလို့ဖွဲ့ထားတာမဟုတ်လားမှန်ပါပါဗျာကိုယ်ဘက်ကရှင်းနေတဲ့အဖေယုတ်တည်းအတန်ယုတ်တည်းအနံယုတ်တည်းအရာပါယုတ်တည်းအတွေ့ယုတ်တည်းအဲ့ဒီဟာဒီကလည်းသူကံကြောင့်တရားနဲ့သူတေခါရနဲ့သူဖြစ်လာတာမှန်ပါပါဗျာဒုတိုက်ဖို့ဖြစ်တာဟုတ်လို့လားမဟုတ်ပါဗျာကြဲ့ပြီးဒုတိုက်ဖို့ဖြစ်တာလားမဟုတ်ပါဗျာသူကံတရားနဲ့သူဖြစ်တာမှန်ပါဗျာ ဟင်ဝတ်တာတော့ဒုကြိုက်ဖို့ဖြစ်တာလားဒုက္ခတရားနဲ့ဒုက္ခတရားနဲ့သူဖြစ်တာဒုက္ခကရှိတဲ့မျက်စိရဲ့ကြီးနာကြီးနာကြီးရှားကြီးကိုကြီးဟုတ်ကဲ့ဟိမှန်ပါပါဗျာအဲဒီအတွင်းမှာရှိတဲ့မနောအကြီးဒီအကြည်ဓာတ်၆ခုဆိုတဲ့ဟာဟောဒုက္ခအကြောင်းတရားတိုင်းတို့ဖြစ်လာတာမဟုတ်လားမှန်ပါပါဗျာကံဒုက္ခအကျိုးတိုင်းတရားနဲ့တရားနဲ့လုံးဒီနေပုံတူလို့လားမတူပါဘူးဒီပုံတူလို့လားမတူပါဘူးအဲဒုက္ခအကြောင်းတရားနဲ့သူ့အကြောင်းကံနဲ့သူဖြစ်လာတာမှန်ပါပါဗျာဟင်တစ်ဖက်ကြီးကိုမဟုတ်ဘူး တစ်ဖက်ကလည်းပြဖို့မဟုတ်ဘူးသူကိစ္စနဲ့သူဖြစ်တာဒီကလည်းကြည့်ဖို့မဟုတ်ဘူးသူကိစ္စနဲ့သူဖြစ်တာမှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါဗျာဟင်အဲ့ဒါသူအကြောင်းနဲ့သူဖြစ်ကြတာပဲအဲ့ဒီအကြောင်းဆုံတဲ့နေရာအကြောင်းပါလာတဲ့ခါလာကြရင်ကိုနဲ့ဓာတ်တူတာသဘောတူတာကြရင်ကောင်းလေလို့ပြောမှာမှန်ပါပါဗျာကိုနဲ့ဓာတ်မတူသဘောမတူရင်မကောင်းဘူးလို့ပြောတာအဲ့တော့တို့ဆက်မှာနှမျိုးရှိတယ်ဆိုပါတော့ဒီသက်သားတဲ့ဆက်နဲ့ ဓာတ်တီစားတဲ့ဆက်မရှိဘူးလားရှိပါဗျာအဲ့တော့ဓာတ်တီစားတဲ့ဆက်ကဟောဓာတ်တီထည့်ရင်သူ့ဓာတ်နဲ့မတည့်ဘူးလားတည့်ပါဗျာအဲ့ဘယ်လိုနေတော့ဟင်မလဲဘူးလားမတော်ဘူးလားတော်ပါဗျာတို့တော့လည်းဖြားတစ်ခါနဲ့ကောင်းချာကောင်းချာနဲ့ရှိသလားရှိပါဗျာဒီတဲ့ကြီးอ่ะဟင်မရှိပါဗျာဟင်အဲအဲ့ဒီဒီတဲ့ကြီးသူ့ဓာတ်နဲ့မတည့်တာဓာတ်တီထည့်မဗျာဘယ်လိုတော့သွားမလားမသွားတော့ပါဘူးမလားမတော်ပါဘူးလဲမလားဟဲ့မလဲတာကရှိတာ တောက်ခေါက်ပြီးတော့မကောင်းမဝါဘယ်နှခါပြောတော့ပြောပါဗျာတို့ကြတော့ပြောပါဗျာဟာသက်လောက်တောင်မလိမ္မာတဲ့ဟာမှန်ပါပါဟင်သက်လောက်လိမ္မာရလားတို့ဟာလိမ္မာပါဗျာဟုတ်ဗျာစိတ်ကြီးကဟိုသူနဲ့တာမတဲ့ရင်မသွားတာပဲရှိတာဘာမပြောဟင်သူနဲ့တာတဲ့ရင်သွားတာပဲဘာမပြောတို့ကြတော့ဘယ်နဲ့တော့ပြောပါဗျာဟင်ဘာလို့ပြောရတာတော့ဟင် သူ့ဟာသူအကြောင်းအကြောင်းချင်းတိုက်ဆိုင်လို့အကျိုးတစ်ခုပေါ်လာတယ်အဲ့ဒါကကုဋ္ဌနဲ့တည့်တာမှန်ပါပါဗျာဓာတ်နဲ့တည့်တာနဲ့ကုဋ္ဌနဲ့မတည့်တာဒါတစ်ခုပဲရှိတယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါဓာတ်တည့်တာနဲ့ဓာတ်မတည့်တာဒါတစ်ခုပဲရှိတယ်ကောင်းတယ်ဆိုတဲ့ကွာသူ့ဆွဲရနေပြောနေတာတင်နေမှန်ပါပါဗျာဟုတ်ကလားအဲ့တော့အဲ့ဒီတို့ကောင်းတယ်ဆိုတာကိုရှိထားသမျှမကောင်းဘူးဆိုတာပေါ်မှာပေါ်မှာပါအဲ့ဒီကောင်းတယ်ဆိုတဲ့ဟာကိုတစ်ဖက်ကနေဆုံးဖြတ်လိုက်ရင်ကြိုက်တယ်ဆိုတာတော့သမှုရိယဝင်မှာပဲဝင်မှာပါဗျာ ဟင်သမုဒရာဝင်ဒီကြိုက်တဲ့အပေါ်ကိုဆွေ၍တို့ဒုက္ခတွေအခုရောမခံရဘူးလားခံရပါဗျာနောင်နောင်ရောခံရမှာခံရမှာပဲအဲ့ဒါဘယ်လူမျိုးလွတ်တယ်လဲမလွတ်ပါဘူးဘယ်ဘာသာလွတ်တယ်လဲမလွတ်ပါဘူးဘယ်တိုင်းပြည်လွတ်တယ်လဲမလွတ်ပါဘူးဘယ်ဘုံမှာလွတ်တယ်လဲမလွတ်ပါဗျာအဲ့မလွတ်ဘူးဒါမို့တစ္ဆာလို့ခေါ်တာမှန်ပါပါဗျာဟင်တစ္ဆာတရားဒီတို့ငွေတင်းငါးပြားနဲ့တူတယ်ငွေတင်းငါးပြားဘယ်တိုင်းပြည်တုံတုံတုံတဲ့ဟင်ဟုတ်ကလားဟဲ့မှန်ပါပါဗျာတို့ ဒီတဘာဝတစ္ဆာတရားပြောတာလေမှန်ပါပါဗျာအဲကိုကြိုက်တာကိုကောင်းတဲ့အမှန်တရားကတော့ဖြင့်တို့တိုက်ပြီးတုံနေတဲ့ငွေဆက်ဖို့လို့နဲ့တူတယ်မှန်ပါပါဗျာဟင်ကိုလူမျိုးတစ်မျိုးကိုဘာသာတစ်ဘာသာကိုတိုင်းပြည်တစ်ပြည်လောက်ကသာအမှန်လို့သတ်မှတ်မှန်ပါပါဗျာကျန်တဲ့လူမျိုးသူကျန်တဲ့ဘာသာကျန်တဲ့တိုင်းပြည်တွေကသတ်မှတ်ပါလားမသတ်မှတ်ပါဘူးအဲ့ဒါကြတော့တို့ပြည်ရင်းသုံးငွေဆက်ကူနဲ့တူတယ်ဗျာမှန်ပါပါဗျာဟင်ဟင်အဲ့တော့တို့သစ္စာတရားတို့ဒီ အဲသမုဒိယနဲ့ဒုက္ခဒီနှစ်ခုပဲထင်တယ်မှန်ပါပါဗျာအဲ့ဒါတို့လောကီဘက်မှာသမုဒိယသည်အကြောင်းကထင်တယ်မှန်ပါပါဗျာဒုက္ခသည်အကျိုးပေးတရားထင်မှန်ပါပါဗျာအဲ့ဒါနှစ်ခုနဲ့ဖြစ်နေတယ်မှန်ပါပါတို့လောကုတ္တရာဘက်ကြတော့မက္ခသည်အကြောင်းကမှန်ပါပါဗျာဟဲ့နိရောဓသည်အကျိုးခံစားမှုထင်တယ်မှန်ပါပါဗျာဟင်ဟိုဘက်လေလောကုတ္တရာဘက်မှာလည်းအကြောင်းနဲ့အကျိုးနှစ်ခုရှိတယ်သစ္စာနှစ်ပါးအကြောင်းသစ္စာအကျိုးသစ္စာတို့ဒီလောကီဘက်လည်းအကြောင်းသစ္စာအကျိုးသစ္စာတို့ဒီလေးခုပဲရှိတယ်ထင်တယ်မှန်ပါပါဗျာအဲ့တော့တို့ဥပမာပြောကြပါသူရဲ့ တို့ဗျာဟိုဝက်သားစားဘူးကြတယ်မဟုတ်ဘူးလားစားဘူးပါဗျာစားဘူးလားစားဘူးပါအဲစားဘူးဗျာဟောတို့ငယ်စဉ်ကာလမိဘကကျွေးစဉ်ကာလပထမတစ်ချိန်မှာဝက်ဆိုတာသွဲသလားမသွဲပါပဲဝက်သားကိုကြိုက်တယ်ဆိုတာကပေါ်သားမပေါ်ဘူးပေါ်ဘူးဗျာဟင်ပေါ်ဘူးဗျာအဲဒီဝက်သားနဲ့ဝက်သားမှာရှိတာကတို့ဟွာတယ်နဲ့ဟိလေဓာတ်ထင်တယ်မှန်ပါပါအစီဓာတ်လေဓာတ်ဟုတ်ကလားမှန်ပါပါလေဓာတ်မိဓာတ်သူအခေါ်မှန်ပါပါတမဝက်ပြီးလင်းမြန်တယ် တို့ဒေါပြစ်တမန်များပြောလို့ရှိရင်ကြားနဲ့ဝက်နဲ့များစောင်းနေလို့ရှိရင်ဝက်ကိုဒါပြည့်ရမယ်ကြားပြစ်ဖို့မလိုဘူးတဲ့မှန်ပါပါဟင်ဝက်ကိုပြည့်ရင်ဝက်ကတခါတည်းညံတာဟုတ်ကရှုဆိုတခါတည်းထိုးပြတာကြားပါသေးတယ်ဟုတ်ကလားမှန်ပါပါအဲ့ဒါလေဆောင်နဲ့တတ်တိမဟုတ်ဘူးလားမှန်ပါပါဗျာဟုတ်လေမှန်ပါပါပြီးတော့အစီတတ်တိရှိတဲ့အတွက်သူ့မှာအခိုးရှိတယ်မှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါအဲ့တော့သူကဒီသောဆောင်ဝါရောဆောင်ဟိုကရိယာမဟုတ်ဘူးလားဒီသောဆောင်ဝါရောဆောင်ကိုအဓိကထားပြီးမွေးထားတဲ့တတ္တဝါတကောမဟုတ်ဘူးလားမှန်ပါပါအဲ့တော့တို့ဒီဒီသောဆောင်ဝါရောဆောင် အားကြီးတဲ့လူပုဂ္ဂိုလ်တွေအဲ့ဒီတတ်တာသာမရမှာမဟုတ်ဘူးလားမှန်ပါပါဗျာဟင်ဒီဇယ်ဒီဒီဇယ်တက်တီဒီဇယ်ထည့်ရတယ်လို့မဟုတ်ဘူးလားမှန်ပါပါဗျာအတူတူပဲထင်တယ်မှန်ပါပါဗျာဟင်အတူတူပဲဒါထည့်ရတာပဲအဲ့တော့ထည့်တော့တို့ပထမတစ်ချီထည့်တာပြီးသေးဘူးမသိပါဗျာဟင်အဲဒုတိယတစ်ချီတို့ထည့်တယ်ပြီးသေးဘူးမသိပါဗျာတို့ဒီလိုအထာပေါင်းများစွာအဖပေါင်းများစွာအနာပေါင်းများစွာစားခဲ့ရင်ဝက်သီးကောင်းအိတ်ဆိုတာမစွဲဘူးလားစွဲပါဗျာဟင်ကိုကိုယ်တိုင် ဟိုလူမန်းတိတလို့တောင်းနိုင်ရနိုင်တဲ့ရွယ်ကြတော့အမေကျွေးဆောင်လေးသလားမဆောင်ပါဘူးဗျာဟင်ဆောင်တော့ဘူးဗျာဟင်ဟင်ဝက်သားပေးဝက်သားပေးတောင်းတော့မှာဗျာမှန်ပါပါဗျာဟုတ်ကလားဗျာအဲ့တော့ဝက်သားသားတဲ့အကျင့်ပါမလားဘူးလားပါပါဗျာဝက်သားသားပေးရပဲပြီးတဲ့ငင်ရောပါမလားဘူးလားပါပါဗျာဟင်ဝက်သားသားလို့တဲ့အပေါ်မှာစိတ်ကလေးတီးနေတဲ့ဝါသနာရောပါမလားဘူးလားပါပါအဲ့ဒီမှာတဲ့ဇယရဲ့ငင်ရဲ့ဝါသနာရဲ့ပေါ်လာပြီမှန်ပါပါဗျာအဲ့ဒါဘုံလေးကတော့ကပါနေတာမှန်ပါပါဗျာ ဟုတ်ကဲ့မှန်ပါပါသမုဒိယဆိုတာပါဠိစကားဗမာလိုကောင်းကောင်းကြီးဖြစ်နေအဲ့ဒီဝက်ပေါ်ကောင်းကောင်းကြီးဖြစ်ဟင်မှန်ပါပါဝက်သားသားတဲ့အကျင့်ကိုကောင်းကောင်းကြီးဖြစ်နေပြီဟုတ်ကဲ့မှန်ပါပါအဲ့ဒီဝက်ဘာဖြစ်နေလဲသိဘူးသူဒီဝက်သားသားကိုနောင်ဘာဖြစ်မှန်းသိဘူးဝက်သားစားဖို့ရန်အတိတစ်ခုတည်းပဲရှိတော့တယ်မြင်နေတယ်ဟိမှန်ပါပါဟင်ဝါဒနာဆိုတာအဲ့ဒီဝက်ဆိုတဲ့ပညာပေါ်မှာမိမိစိတ်ခိုးအိတ်နေပြီအစွဲကမှန်ပါပါဗျာဟင် အဲ့ဒါကောင်းကောင်းကြီးဖြစ်နေတာတမှုရိယမဟုတ်ဘူးလားမှန်ပါပါဗျာဟုတ်ကလားဗျာတက်ဖြစ်နေပြီဖြစ်နေလို့ရှိရင်ဒီဝတ်သားစားဖို့ရာအတွက်ငယ်သူဖြစ်ရင်မိခင်ပူစားတဲ့ဒုက္ခမရှိဘူးလားမရှိပါဘူးမိခင်ကဝယ်မကျွေးနိုင်လို့ဖယုံကြီးများချက်ကျွေးရင်ဘယ်လိုနေမလဲလားမကျင်တတ်ပါဗျာဟင်ဒုက္ခလည်းလားမှားဗျာမှန်ပါပါဗျာဟင်စားချင်တာကဟောဝက်ဖဗျာကိုကဖယုံကြီးကျွေးပါဗျာမှန်ပါပါဗျာဟင်ဟောစားချင်တာကဝက်ဗျာကိုကကြက်ကျွေးဗျာမကြိုက်ပါဗျာဟင် အိမ်မှာလည်းမကြောက်တဲ့ဒုက္ခလာအောင်မှာပဲမှန်ပါပါအဲနှုတ်တို့လူလားမြောက်လာတဲ့ခါလာကျတော့ဝတ်သားစားဖို့ရအတွက်ငွေမရှာရဘူးလားရှာရပါဘူးအလကားရမလားရပါဘူးငွေရှာတဲ့ဒုက္ခမရှိဘူးလားရှိပါပါငွေမရရင်ဟောချမ်းသာမလားမချမ်းသာပါဘူးချမ်းသာဘူးဗျာငွေရှာရတဲ့ဒုက္ခရှိတယ်လို့ငွေမရတဲ့ဒုက္ခလည်းပေါ်မှာဗျာပေါ်ပါဗျာဟင်ငါပေါ်မှာဗျာပေါ်ကြအောင်ပါဗျာတခါငွေရလာတော့ဟောဝတ်သားပိုင်းကိုပြေးဝယ်ရတာဟော ရှိပါဗျာချမ်းသာထားလားမချမ်းသာပါဗျာဟုတ်ကလားဟိမှန်ပါဗျာနားရငွေရှာတဲ့ငွေရှာပြီးဝက်သားပိုင်သွားရအောင်မယ်ဝက်သားပိုင်ကယူလာခဲ့ပြီးအိမ်ရောက်တော့ချက်ချင်းဟင်းဖြစ်သလားဗျာမဖြစ်ပါဗျာဒီလိုမခုတ်ရအောင်ဗျာဟုတ်ရမှာပါဗျာချမ်းသာထားလားမချမ်းသာပါဗျာဟင်ချမ်းသာဘူးဗျာအဲ့ဒီကနေတကာဟိုပြင်းဆင်းပြီးနူးနပ်ပြီးဟင်းဖြစ်အောင်အသားကလေဟင်းဖြစ်အောင်မလုပ်ရဘူးလားဗျာဟုတ်ပါပါဗျာဟဲမီးလောင်ခံလို့ဟုတ်အိုးဘေခံလို့သုံးလို့ဗျာ ကုန်လို့ပါအဲ့ဒီမိဖို့ထဲမှာကိုဖြစ်နေတဲ့ဒုက္ခတွေတော်တော်များဗျာအဲ့ဒီဝတ္တရှင်းလေးတစ်ခွက်ချက်ဖို့ဘယ်လောက်များမယ်ထင်တော့များပါဘူးရှင်းချမယ်ဒုက္ခကောပါပါရေရှားမဲ့ဒုက္ခကောပါပါတယ်အေးရှားမဲ့ဒုက္ခကောပါပါတယ်အဲ့ဒါကြီးစောင့်ပြီးတော့ချက်နေရတဲ့ဒုက္ခကောပါပါတယ်အဲ့ဒါဒီဒုက္ခတွေမဟုတ်ဘူးလားဒုက္ခတွေပါဗျာဟုတ်ပါမလားခင်ဗျာရှေ့ရနေတဲ့လိမ့်နေတာခင်ဗျာကိုကြိုက်ကိုစားကျင်တာလေးချက်နေရတာဘာဒါဒုက္ခဒါဒုက္ခဖြစ်နိုင်မလားဘယ်လိုဒုက္ခတဲ့ထဲမှာဒုက္ခတဲ့ထဲမှာကိုကြိုက်ခါလေးလုံးရတာ ခင်ဗျပြောင်းတက်တယ်ခင်ဗျဟုတ်ပါအဲ့ဒါကဒုက္ခထင်လို့ပါဟုတ်ပါမလားဗျာဟုတ်ပါဗျာခင်ဗျတို့လောကအားကြီးယူပြောတာရဲ့ပြရှိရတကကြီးကဟင်ဟေးအဲ့ဒါပြီးတော့တို့ဟိုကြက်လာတော့ အိုးတွေကနေပြီးပကံနဲ့ကိုမခတ်ရဘူးလားခတ်ရပါဗျာအဲ့ဒါတို့ဟိုတို့ကျစားမယ့်နေရာတိမယူရဘူးလားယူရပါဗျာအဲ့ပကံနဲ့ဟာကိုခွက်ထဲမထဲရဘူးလားထည့်ရပါဗျာအဲ့မနေရဘူးလားအဲ့နေပြီးမမြောက်ရဘူးလားအဲ့မခွန့်ရဘူးလားဝါမပေးရဘူးလားမျိုးမချရဘူးလားဟာတော်တော်ချမ်းသာတာပဲဟင်ဟင်အဲ့ဒါဒီဝတ်ဖက်ကလေးတစ်ဖက်စားဖို့လား ဟိုငွေသွားရှာရတာခြေတော်ကောအငြိမ်ရမရပါဘူး။ပတောင်းတော့ဝဲတော့လက်ကောအငြိမ်ရမရပါဘူး။ပသာကောအငြိမ်ရဖလားမရပါဘူး။ဒီဒီပသာပကတိတစ်ပေါက်အတွက်ကိုရှိသမျှခန္ဓာကိုအကုန်လုံးဝိုင်းလုပ်ပေးရမှာ။မှန်ပါပါဗျာ။ဟင်တော်တော်ချမ်းသာပါဗျာ။မချမ်းသာပါဗျာ။ဟုတ်ပါမလားဗျာတို့ပြောလို့နေပါပါဗျာ။တို့တော့ချမ်းသာတယ်ထင်တာပဲကိုကြိတ်ခါလေးစားနေရတာ။စစ်သားမထုတ်ရင်ချမ်းသာတယ်ထင်ပါလေဗျာ။ဟိုမှခင်ဗျဘယ်တော့မှစစ်သားထုတ်ခဲ့တာလိမ့်မယ်။ဟာပြန်တော့ထုတ်ပါလေ။ဘယ်တော့မှထုတ်ကုန်ခင်ဗျ။ဟင်ဘယ်တော့မှတို့ထုတ်ပါလိမ့်မလို့။ဟင် တခါတည်းဟိုကြိုက်တာကအဲ့ဒီအသွဲစိတ်ကားဗျမှန်လားပါဗျစားတာကတို့ကိုယ်နဲ့ရုပ်ကားဗျမှန်လားပါဗျဟင်သူအားမရမချင်းစားတာဗျပိုက်ကြီးကိုတခါတည်းပူလို့ကေလို့ဗျဟင်စားပြီးတော့အင်းလို့နေလို့ဟင်အဲ့တော့ကြိုက်စိတ်ကဝန်ခံသလားဗျဘယ်သူဝန်ခံရတော့ဗျရုပ်နဲ့ရုပ်ကဝန်ခံပါဗျဟင်ကိုယ်နဲ့စိတ်ဝန်ခံပြီမှန်လားပါအဲကြိုက်တာကြိုက်တာတော့သူကြိုက်တာလေးပြီးပြီးပါပြီသူဝန်ခံမှန်လားပါဗျအဲ့ဒါကြီးတ냐လုံးကြီးဒီတိုင်းကြီးနေရမှာ ဟင်နောက်ရမနေ့ကျတော့တခါတည်းသူကဟိုဘာတော့ထွက်ဖို့ရအချက်ပြနေမှာဗျပြပါသူပြန်ဖို့သူပြန်ဖို့ဆိုတော့ဘယ်လိုပြန်ဖို့ရပြန်လားအပူပါရတော်တော်လေးမွေးမှာပဲနားမှာဘယ်လိုကောင်းစားလားမကောင်းပါဗျဟင်တော်တော်မွေးမှာဗျာဦးရအတိုင်းနေမှာဗျာဦးရအတိုင်းမဟုတ်ဘူးလားမဟုတ်ပါဗျဟင်ဟုတ်ဘူးလားမဟုတ်ပါဗျခင်ဗျအဲ့ဒါလေဦးရကထည့်တာပဲဦးရကထွက်လာတာပဲခင်ဗျဦးရအတိုင်းကြည့်ရမှာပေါ့ခင်ဗျ ဘာလို့မဖြစ်ရမလို့ခင်ဗျဖြစ်ပါဗျမဖြစ်လို့လားဟိုဟိုရတခြားအတွဲရောက်တော့တခြားဖြစ်သွားလို့ပါဟိုဘယ်နဲ့တခြားမှာတို့ကဒါကြီးပဲထည့်တဲ့ဥစ္စာပဲခင်ဗျကောင်းလို့တို့ဘာလို့ဗရမ ्या ဟိုမျိုးချဗျာပြန်ထွက်လားဗရမ ्या ထင်တယ်အဲ့ဒါတော့ဗရမ ्या ပါအဲရွှေမျိုးချဗျာပြန်ထွက်ရွှေမဟုတ်ဘူးလားဗျာရွှေပါဗျာအဲဟို ဟုတ်တာဆိုဟုတ်တဲ့အတိုင်းထွက်တာပဲဗျအခုဒါကောင်းတာဖြစ်ခဲ့ရင်ကောင်းတာပဲထွက်ရမှာပေါ့မကောင်းတာမှမကောင်းတာထွက်တာပါအာခမရမဟုတ်တာဟုတ်တာဗျာကောင်းတာမို့ကောင်းတာထွက်ရမှာပေါ့ဗျာခမရကျန်ကျန်ပမာဦးဇာနာရဝတမကရေရေကိုဖြစ်ကိုမခမရလုပ်တာပဲဟင်ဟင်ဟင်အကြံနာရီခမရခမရပြောတာနဲ့တော့ဝတမကရေပဲဖြစ်ကိုဦးမယ်ဟင်တို့ကောင်းတာဆိုပြီးထင်ပြီးထဲဒါထွက်လာတယ်ကြီးခမရပါဗျာ အဲနောက်ဆုံးကသူ့ဖြေပဲလေမှန်ပါပါဗျာဟင်အဲဒုမသားပဲထားကြည့်သုံးလေးရလောက်ဘာဖြစ်လာမလဲမထွက်ပါဘူးဟင်ဟုတ်ဘူးလေအပြင်မှာပုံမှာသုံးပါပဲမဟုတ်ပါဘူးအာမပုတ်ကခမခမရအာဒီဟိုခမရဝသားကကြောက်ခဲမှမဟုတ်ပဲလေဗျခမမဟုတ်ကဘူးကဟင်အဲဒီတေးထုတ်တော့ဒုက္ခရောက်ပါပြီဒီကလေးတော့ဟင် အဲ့တော့ဒီမှာရင်ဝေသမုရိယကြောင့်ဝေဒုက္ခတွေမှန်ပါပါအဲ့တော့တို့ဒီကိုကြိုက်တာကိုတစ်ထပ်သားရင်အစွဲနာမလားရော့သွားမလားနာပါဗျာဒါရင်ဒုတိယတစ်ထပ်မကြိုးစားဘူးလားကြိုးစားပါကြိုးစားမှာဗျာတတိယတစ်ထပ်မကြိုးစားဘူးလားဗျာအဲဘယ်နှထပ်လောက်ကြိုးစားမထင်တော့မကြီးတွက်နိုင်ပါဘူးဗျာအဲ့ဒီမှာဝေသားသားတဲ့အကျင့်ကဘယ်လောက်အားကြီးလာလဲကြီးပါဗျာ ဝက်ဝက်စားပေးတာအတိရဟောဝက်ဆိုတဲ့အတိကလည်းလို့ဘာရှိသေးလို့မရှိပါဘူးအဲ့ဒီငင်ကဘယ်လောက်ကြီးလာမလို့ကြီးပါဗျာပြီးတော့ဒီဝက်ဆိုတဲ့ဘောအစွဲလေးဒီအိတ်နေတာဟောဘယ်လောက်ကြီးလာမထင်လို့ကြီးပါဗျာကိုစားခဲ့တဲ့အချိန်နဲ့အမျှဝါခဲ့တဲ့အချက်နဲ့အမျှမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဗျာအဲ့တော့တို့သားနေတဲ့နေရာလေးကြီးဟောတို့ဟိုပါတော့ဝက်သားကိုသားတော့ဘယ်သိနဲ့သားတယ်ဝက်သိနဲ့သားပါဟုတ်ကလားမှန်ပါဗျာခင်ဗျမဟုတ်ကဟုတ်ကဗျာခင်ဗျာ ဟင်ဟင်ခင်းစားတာဗျခင်ဗျဝတ်မဟုတ်ဘူးဝတ်သားမတဲ့စားတော့ဝတ်စိတ်ပါဗျဟုတ်ကလားမှန်လားပါဗျဟုတ်ဟင်းမဟုတ်ဘူးလားအဲ့ဒါဟင်းတော့ဟင်းပါဗျာဒါပြီးတော့ဟင်းရလုံးမအညီမတာပဲနဲ့ဝတ်သားစိတ်နဲ့စားဟင်းဟောဝတ်သားဟင်းတော့အဲ့တော့ဒုက္ခကြီးကဟိုဝတ်ကိုလားလူကိုလားလူကိုပါဗျာစိတ်ကပါစိတ်တော့ဝတ်စိတ်ပါဗျာအာဗျာသမယဝတ်ကိုနဲ့လူသိရလို့မဟုတ်သေးပါဘူးဗျာလူရုပ်ပဲလူကိုလူသိဖြစ်ရမှာပေါ့ဗျာ ခင်ဗျာမဟုတ်ကဟုတ်ကကြီးဟင်အဲဝက်ကူနဲ့လူသိမ့်တဲ့ကဲဟုတ်ကလားခင်ဗျားတို့ကျန်တာရောဒီတိုင်းမလားကျုပ်တော်ဘူးဟေ့ခင်ဗျားတယောက်တည်းနေမှာကျန်တာမဟုတ်ဘူးတဲ့ခင်ဗျာနေနေတဲ့ဟင်ဟောကိုကဝက်ကိုဗျလူလုံးကိုကလောလူယုတ်ကြီးဗျစိတ်ကဝက်သိအဲ့ဒီချိန်မှန်ပါပါအဲ့ဒီမှာပေါင်းနေကြပြီမှန်ပါပါဗျာအဲ့တော့ဒီပါတို့တို့တရုတ်လူမျိုးနဲ့ဗမာလူမျိုးသာချင်းတူလားမတူပါဘူး အဲ့ဒီနေရာမှာမတူတဲ့လင်မယားနဲ့ပေါင်းရင်ငွေလာတဲ့သားသမီးတွေအာကြီးတဲ့ဘက်ပါမှန်ပါပါဗျာတကယ်၍ဗမာဘက်ကအာကြီးရင်ဗမာလေးပေါက်မှန်ပါဗျာတကယ်လို့တရုတ်ဘက်ကအာကြီးရင်တရုတ်ပုံစံပေါက်မှန်ပါပါဗျာအဲ့တော့ဒီမှာဟိုလူကိုနဲ့ဝက်စိတ်ဘယ်ဘက်ကအာကြီးရောဝတ္တမြတ်စွာဝက်စိတ်ကအာကြီးပါဟုတ်ဟုတ်ပါမလားဗျာခင်ဗျာမဟုတ်ကဟုတ်ကလုပ်ပြီခင်ဗျာပြောရမယ်ဟင်ကိုကတော့လူကိုလား စိတ်ကဝဲစိတ်ကဟောနှစ်ခုပေါင်းနေပြီနှစ်ခုပေါင်းနေပြီဒီမှာဟုတ်ကလားမှန်ပါပါဆက်ကတော့နှစ်ခုပေါင်းနေပြီအဲ့နေရာမှာဝက်ဘက်ကိုစိတ်အားကြည့်ရင်ထွက်လာတဲ့ဒီဆွဲကဖြစ်လာတဲ့ဘဝဒီဝက်ပဲဖြစ်တော့မယ်မှန်ပါပါဗျာလူမဖြစ်နိုင်တော့ဘူးဖြစ်နိုင်ပါဗျာဟင်အဲ့တော့ဝက်သားသားတာကန်းတင်တယ်မှန်ပါပါဝက်သားသားတဲ့အတိုင်းဟိုမှာကိုစားပုံလေးပေါ်လာမယ်ကာမနမိတ်တင်တယ်မှန်ပါပါဗျာဒီကနေ့အော်ငါသားငါဝက်သားမသားခဲ့ရတာကြားပြီးအဲ့ဒီဆွဲလေးနဲ့ဝက်ဆွဲဆွဲနေတော့ဆိုရင် ကိုရှိမှဝက်ကလေးတွေသွားနေပုံလေးတွေဝက်မာကြီးတအိုးတအိုးနဲ့ပျော်ပါနေပုံလေးတွေဒါလေးမြင်နေတော့ပီတိကြနေတော့တို့အသက်ထွက်သွားပဲဘယ်ရောက်မလို့ဟိဝက်ရောက်ပါဘူးဖြစ်ချင်လားဝက်မဖြစ်ချင်ပါဘူးအဲ့ဒီဝက်ဒီအသားကပို့တာလားအစွဲကပို့တာပို့ရပါဘူးဟိတမှုရိယာကြောင့်ဝက်တမှုရိယာကြောင့်ဟောဝက်ဘဝဒုက္ခခံရတော့မယ်ခံရတော့မယ် ရှိနေတဲ့ဝက်ဒီလည်းဒါမျိုးကြီးတယ်ပါမှန်ပါပါဗျာဟင်တခြားကလာတော့ဖြစ်တာမဟုတ်ပါဘူးအဲ့ဒီဆွဲရပို့တာဝက်ကပို့တာမဟုတ်ဘူးနော်မှန်ပါပါသာခါတော့ဘက်ကတော့သူ့အာရုံရှိအောင်ကြွမ်းမှာပဲမှန်ပါပါဗျာဟင်တရုတ်သေးဝက်ဖြစ်ဝက်သေးတရုတ်ဖြစ်သူ့သေးရဲ့ဝက်တုံးနဲ့လည်းသူသွားကြမှာကလာသေးနွားဖြစ်နွားသေးကလာဖြစ်သူ့တင်နဲ့သူသွားကြလိမ့်မယ်မှန်ပါပါဗျာဟုတ်ကလားတငါသေးငါဖြစ်ငါသေးတငါဖြစ်သူ့တုံးနဲ့သူသွားလိမ့်မယ်မှန်ပါပါတို့ဒီကတော့တို့ဆွဲတာတို့ပို့တော့မယ်ဟုတ်ပါပါဗျာဟင်ဝက်ကြီးတဲ့တွင်နေစားခဲ့တဲ့ဇယိုက် ဟုတ်ကလားဝက်ကြီးတဲ့သိနေတဲ့ဉာဏ်မှန်ပါပါဘုရားအဲ့ဒါဝက်ဆိုတဲ့ပညာဆွဲပညာပေါ်မှာအဆွဲထိုင်နေတဲ့ဝါဒနာသွားမယ်မှန်ပါပါဘုရားဟင်ဝက်သိပေါ့ရင်ဝက်ထဲရောက်မှာပဲမှန်ပါပါဘုရားဟုတ်ကလားမှန်ပါပါဘုရားအဲ့တော့ဝက်သားသားရချမ်းသာတာလားဆင်းရဲပါပဲဟင်မဟုတ်ပါဗျာခင်ဗျာကြံဖန်ပြောမယ်ဗျာကိုကြိုက်တာပါမရတော့ကောင်းတယ်မဟုတ်ဘူးလားဗျာဓာတုခမဟုတ်ဘူးလားမတိစိတ်နဲ့စားမိလို့ပါဗျာ ဟုတ်ကလားကဲကိုကြိုက်တာသာရဒုက္ခပဲမဟုတ်ဘူးလားဒုက္ခတော့ဒုက္ခပါဟင်ဒုက္ခကတော့ဒုက္ခဆိုဘာကမဒုက္ခတာတော့ခဏအားကလည်းဟင်နာမှာဒုက္ခပါပဲဟင်ဟင်ကဲခဏလေးကသာရချမ်းသာတာဆိုတတ်တူပြောနေတာပဲအဲ့တော့လောကီချမ်းသာမှလည်းဒုက္ခမှဆုံးပါမှန်ပါပါဗျာဒုက္ခမှဆုံးပါခုနကဝေသာဘာတို့ကဒုက္ခတွေထွက်လာတော့ပဲမလို့ဒုက္ခမှဆုံးတာဒုက္ခပါဗျာအဲ့ဒီတိုင်းပဲကိုလည်းဒီဝေဆွဲတာဟောဝေထဲရောက်ပြီမှန်ပါပါဗျာ အေးလဲနေတဲ့တန်ត្រာတင်နည်းနဲ့လဲတာမှန်လားပါဗျာဟင်အဲ့တော့ဝက်ဖြစ်ပြီလူကဖြစ်တဲ့ဝက်ပြဝက်ကဖြစ်တဲ့ဝက်မဟုတ်ဘူးဗျဟင်သူတွေလူတွေနဲ့နှီးပါတယ်ဟုတ်ကလားမှန်လားပါဗျာအဲ့ဒီကိုဆွဲတဲ့ရွာထဲမှာပဲဖြစ်လိမ့်မယ်မှန်လားပါဗျာဟုတ်ကလားမှန်လားပါအဲ့တော့ဝက်သားသားကျင်လိုက်တာဝက်သားတော့မသားဘူးဝက်ရဲ့သားသွားဖြစ်တယ်မှန်လားပါဗျာဟင်ဝက်ရဲ့သားသွားဖြစ်ပြီ အဲ့တော့ဝက်သားသွားဖြစ်တယ်ဝက်ရက်သားသွားဖြစ်တယ်ဆိုရင်သူခန္ဓာပြီးဝက်ခန္ဓာထင်တယ်မှန်ပါဗျအဲ့တော့ခံစားမှုဝေဒနာဟောဝက်လိုပဲထင်တယ်ဝက်လိုပဲပါလူလူဖြစ်ပါဦးမလားဖြစ်ပါဘူးမှတ်သားတာဟောဝက်လိုမှတ်သားမှာပါဒီကြောင်ညာစိုက်တာကောဝက်လိုကြောင်ညာစိုက်မှာသူရဲ့ဆုံးဖြတ်ချက်ကရောဝက်လိုဝက်လိုပဲဆုံးဖြတ်မယ်ဝက်ခန္ဓာ၅ပါးရသွားပြီမှန်ပါပါလူပြည်လာသွားလို့လူခန္ဓာ၅ပါးပါသွားလိမ့်မယ်မထင်နဲ့မှန်ပါပါဟုတ်ကလားမှန်ပါပါဟင်သွားမယ်ဟိုကြတော့အဲ့တော့ဒီဝက်ဖြစ်ပြီးကိုကတော့ လူဘဝကရောက်တော့ကိုယ်လူမိသားစုလေးနာဆွဲရင်အဲ့ဒီအိမ်ရှိသွားမယ်အဲ့ဒီကိုယ်မိသားစုကကိုကတော့အမှန်ရလို့သွားတာကွယ်ကိုကအိမ်တက်ခံမမလားမခံပါဗျာအိမ်တဲတောင်ဝင်ခံမမလားအဝင်မခံပါဗျာအဲ့တော့ပြောပြီးတော့အုပ်အုပ်နဲ့ပြန်သွားရမှာဒီကခွေးရှုတိုက်ခံအောင်မခင်ဗျာမှန်ပါပါဗျာဟင်ခွေးရှုတိုက်ခံအောင်မခင်ဗျာအဲ့တော့ကိုပေါင်းခြင်းနဲ့လူမိသားစုနဲ့လူမိသားစုပြောပြောပါပါဒါတို့သမီးဝိုင်းကြီးနဲ့ဝတ်သားဟင်းစားခြင်းလိုက်တဲ့ဆန္ဒတွေပြုပါပါမလား မပြုပါဘူးဟင်ဒါဖြင့်အပါတော့ပြီးရေးဝီပြောဟောမဖြစ်နိုင်ဘူးလားဖြစ်ပါဗျာကိုချစ်တာနဲ့ကွဲရပြီမှန်ပါပါဟုတ်ကွဲပြီထင်လားကွဲပါဗျာဟင်ကိုကတော့ဝတ်သားဟင်းလေးနဲ့မိသားစုညင်ညင်ဆိုင်ဆိုင်ကြီးစားကြင်တာကိုကဝဲရသားသွားဖြစ်နေပြီဗျမှန်ပါပါဗျအဲဘယ်တော့မှလူမိသားစုနဲ့ပေါင်းလို့မရဘူးဗျမပေါင်းပါကိုကတတိယလိုသွားတော့ကလက်ခံမလားဗျလက်ခံပါအဲပြီးရေးဝီပြောဟောလည်းခင်ဗျားသွားအောင်မယ်ဟင်ဟင်အဲ့တော့တို့ဟိုကြတော့ဟော ဝက်ထင်းမှာတော့ဝက်အုပ်ထဲနေရမှာဗျမှန်ပါပါဗျအိမ်မော်တရားမလားခြံကြီးလဲထားမှာလားခြံကြီးလဲထားမှာပါဗျဟုတ်ကလားဟိမှန်ပါပါအာခြံကြီးလဲထားမှာဗျအိမ်မော်တော့ခဏတော့တက်ခံနိုင်မယ်မိုးလေးနဲ့မထင်နဲ့ဝက်ဝက်လိုပဲထားမှာမှန်ပါပါဗျဒီအဲ့တော့ဝက်အုပ်တင်နေပေါ်ပါဘူးလားပေါ်ပါပါဗျဒီခုမသိမကျေတဲ့ဝက်တွေဆိုတော့ဝက်ကြီးလည်းမသိကျေဘူးကုန်လို့ဟုတ်ကလားဗျမှန်ပါပါဗျဒီလူတွေကပေါင်းသိရတာမျိုးနဲ့တူအောင်လားဟိတူပါဗျဟိပေါင်းကျင်ပါမလားလူကဖြစ်တဲ့ဝက်ကမပေါင်းကျင်ပါဗျဟင်တူမာစီဆရာတော်ဘုရားကြီးရဲ့ တရားဟောတင်တခုတည်းပါတယ်ဟိုယဟန်တစ်ပါးကပြန်ပြောတာလေသူနွားဘဝရောက်သွားတယ်မှန်ပါပါနွားဘဝရောက်တော့ခိုင်နွားကြီးပေါ့အဲ့တော့ဟိုကဟိုတခြားနွားနဲ့ပေါ့သူနဲ့ဖက်ခိုင်းတဲ့နွားကအာဘုန်းကြီးနှာဘုန်းကြီးတွေနောင်ဆိုပဲအဲ့တော့အတူတူဆလောင်းနဲ့သားရတာကိုသူမခံနိုင်ဘူးတဲ့သူနဲ့ခွဲဟင်အဲ့တော့တခါတော့ဟိုနွားကြီးကလည်းသူ့နွားနွားချင်းတိုင်းပေါ့နာဘုန်းကြီးအဘုန်းကြီးတွေနဲ့ဒီကလူကဖြစ်သွားတဲ့နွားကမခံရင်သူသူ့နာရင်မခံနိုင်ခွဲ့ အဲ့တော့ပိုင်ရှင်ကနွားနွားချင်းတက်အောင်မပေါ်လာလို့သူ့ရိုက်တယ်ဗျအဲ့ဒါရဟန်းဘဝရောက်တော့ပြန်ပြောတာလို့ဆိုတယ်မှန်ပါပါအခုလည်းလူဘဝကသွားတဲ့ဝက်ကဟိုဝက်တင်နဲ့ခံနိုင်မလားမခံနိုင်ပါဘူးအဲမခံနိုင်ရင်လည်းသူအဲဝက်ထဲဝက်ပဲဝက်လို့နေရမှာပေါ့နေရမှာပါဗျာဒီလိုဆိုရင်အပိယိတံပယောကောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာဟင်မချစ်တာတွေနဲ့သူပေါင်းရတော့မယ်ပေါင်းရမှာပါဗျာဟင်ပိယိပယောကောလူတွေနဲ့လည်းဟင်ကိုချစ်တာတွေနဲ့လည်းခွဲခွာခဲ့ရပြီခွဲခွာပါဗျာဟင်ချမ်းသာမှာနော်ဆင်းရဲပါဗျာ ဟုတ်ပါမလားဗျဟင်ချမ်းသာမှာဗျအဲ့ဒါတို့လူဟာသွားတဲ့ဝက်တီပါဗျဟင်ဝက်ခါသွားတဲ့ဝက်တီမရှိပါဘူးဗျဟင်အဲဝက်ဆွဲသမားတွေသွားကြတာပါဗျအဲဒါတို့တို့ဝက်ဆွဲတွေပြောတာပါဗျကျဲဆွဲတွေလည်းဘယ်လောက်ရှိမှမတော့ငါဆွဲနာဆွဲငါဆွဲတွေရှိကြအောင်ပါဗျဟင်ငါမပါဘူးလို့ညာမထင်နေနဲ့ဗျအခုပါတယ်ဟုတ်ဗျပါပါဗျဟင်အခုပါတယ်ဗျအဲ့ဒီတဲ့မှန်လားပါဗျဟင်သွားမှာပဲဟောတို့သူက လူဘဝတုန်းကဝတ္တတောင်းတာဝတ္တသားကျင်တာမဟုတ်ဘူးလားမှန်ပါပါဗျာကိုကြတော့ဝတ္တသားမလားခတရားသားမလားခတရားသားပါကြိုက်မလားဟိမကြိုက်ပါဘူးအဲ့ယံပိဿနာလပတိတံပိဒုက္ခကိုလိုချင်တာမရတော့မှန်ပါပါဘောမဲ့ဒုက္ခဟင်ဘောမဲ့ဒုက္ခတွေ့လဲဒုက္ခခဏတော့ဟင်တွေ့မှအဲ့ဒီမှာကိုစားကျင်တာကဝတ္တသားမှာကခတရားဟုတ်ကလားဗျမှန်ပါပါတွေ့ဦးမဗျဟင်ပြလူဘဝတုန်းကများမစင်ဘုံကြီးတွေ့ရင်ခေါင်းကြီးတရှုံရှုံနေဗျ အခုဝတ်ဘဝများမသိလို့ညီတို့ဘယ်လိုနေလို့ဟုတ်ပါပါဗျာခင်ဗျားလားဟုတ်ပါမလားဗျာဟင်ဟင်ဘယ်နဲ့တော့ညဟင်ကောင်းတာလားဗျာသူ့ဘဝနဲ့သူတော့ကောင်းပါပါဟုတ်ကလားဟဲ့ဟိုမှာခင်ဗျားတို့ဟိုလည်းပြောမပေါ်ဝက်ကလည်းဟင်ခင်ဗျားတို့ထမင်းစားနာသူ့ဘဝနဲ့သူကောင်းတာပဲပြောပြောမှာပဲပေါ့ခင်ဗျာမှန်ပါဗျာဟင်အဲစားနေရပြီ ကိုစားကျင်တာကအဖီအိတ်လေထောပါတေဖီဦးတွေစားနေရမှာမသွန်ရမှန်ပါပြီတွေ့မယ်တခါတဲ့ဝက်ချန်တဲ့နေကိုကဝက်ပိုင်ရှင်ကဒေါ်ဒေါ်နဲ့ခောက်ပြီးရကျွေးတာနေကြလာကြပြီဝက်တွေတန်းစီပြီးဝင်လာပြီးစားဟေးအဲ့တော့ဝက်တွေမှန်နေကြတော့အဲ့ဒီဝက်ထောင်မှုကိုဒါအဖေးဒါအမေဆိုအာကိုတကြီးလေဟောဝက်ထောင်မှုကဆေးလေးကလေးဘေးကိုင်လို့ ဒီကောင်ကြီးဝါဆိုဆိုရင်ဒီကောင်ကြီးတတိကျဆိုရင်လည်းဘယ်နဲ့တော့ခံရမယ်ကိုကသူများသွားကြံတယ်လို့မှန်ပါပါကိုလည်းကြံတော့မယ်ဝိပက်ဝိပက်ဝိပက်မှန်ပါပါတာမနော်ဟင်အဲသူကဝက်ထောင်မှုကမလောက်တော့ဘေးကဟေးခင်ဗျားအကြီးဒီလောက်ဆိုပြနေလာတော့မှတတိပေးတော့မှခင်ဗျားတို့မှန်ပါပါဟင်အဲ့တော့တို့ကပါတော့အသားကိုသွားခုတ်တာထင်တယ်မှန်ပါပါဗျာ ဟိုသူများဟိုဝက်ထောင်သမားကသူ့အချိန်လေးတလောက်ရှိတဲ့ဝက်ကြီးကိုတတ်ပြီးတော့တခါတည်းတို့လူတွေကိုဝက်မှန်းမသိအောင်အကုန်ဖြတ်လိုက်တယ်ထင်တယ်မှန်ပါပါဗျာအမွေတွေလည်းနှုတ်ပြလိုက်ပြီးတခါတည်းခေါင်းတစ်ချာမိတစ်ချာအကုန်လုံးနှုတ်လိုက်ပြီးအသားဆိုအသားလေးတိုင်းအဲ့ဒီမှာတို့တပိတ်တာဝဲလာတယ်အဲ့ဒါကိုစိတ်နေတို့မတုံးနေနေတာဘယ်စိတ်နဲ့တုံးလဲဝက်တဲ့ဝက်စိတ်နဲ့တုံးပါဗျာအသားဗျာဝက်သေးပြီဗျဝက်ထောက်မှုတတ်ပြီအသားစိတ်နဲ့မတုံးပါဗျာဒါမှမဟုတ်ဝက်သားဆိုတာနဲ့တုံးဟုတ်ကလားဟေးမှန်ပါပါဗျာဟင် ဟုတ်ကလားဟိမှန်ပါပါဗျာဘယ်သိမ့်နဲ့သိမ့်မလဲတို့ဘယ်သိမ့်နဲ့သုံးသုံးထားပါလဲတို့ဘယ်သူမှလုပ်ကြတော့ဘူးတို့တုံးလို့မပေါ်ဘူးခဲ့မတုံးလို့တို့ငိမ့်နေနေမှာဟင်ဟင်ဟောဝက်ကတို့ ဝဲထောင်မူတာလို့သိပြီးပြီမဟုတ်ဘူးလားရှိသေးလို့လားမရှိပါဘူးအဲဝဲမဟုတ်တော့ဝဲရုပ်တော့မပေါ်တော့ဘူးမှန်ပါပါဗျာတွေ့အသားပဲရှိတော့တယ်မှန်ပါပါတွေ့မှဝဲလို့ခံစားနိုင်တဲ့ဝေဒနာသူ့မှာမရှိတော့ဘူးမရှိပါဗျာမှတ်သားနိုင်တဲ့ပညာလည်းသူ့မှာမရှိတော့ဘူးအဲဝဲလို့တောင်းရပန်းနေတဲ့ဒုက္ခလည်းသူ့မှာမရှိတော့ဘူးဟင်ဝဲလို့ဆုံးဖြတ်နေတဲ့ဝိညာဉ်လည်းသူ့မှာမရှိတော့ဘူးအသားပဲတို့တော့ဒုစိတ်ကဘယ်ဟာနဲ့တုံးလဲဟုတ်ကလားမှန်ပါဗျာစားတော့ဟုတ်ဝါသားလေးနဲ့စားပါဗျာအဲ့မှာလာတော့မယ်ကိရိတာပေါ့ကျုပ်ကလားမှန်ပါဗျာတို့ကြည့်ပြောတယ် တို့ခုနကဝက်ချန်တဲ့သားနဲ့ဝက်ထောင်မှုကသိကူးတယ်လို့ဝက်ထောင်မှုကကြတော့တို့ကိုဝက်လုတ်ပြီးတတ်တော့မနော်မှန်ပါပါကိုကတော့ဝက်မဟုတ်တဲ့ဝက်ရုပ်ကိုဝက်လုတ်တတ်တယ်မှန်ပါပါတို့ကြတော့ဟုတ်ကိုတတ်ခံမှန်ပါပါဝက်ထောင်မှုတချီတတ်ခံမယ်ဒါတို့အိမ်ရှင်မတွေကတို့တပိတ်ဒါဝငါတပိတ်ဒါဝနဲ့သိပြီးတော့တို့တုံးတုံးလို့တုံးလိမ့်မယ်တုံးပါပါဗျာဒါပြီးတို့ မီးပြင်းထိုးချက်တယ်လို့ချက်လိမ့်မယ်ချက်ပါပါအကုန်လုံးကတို့ကိုဝက်ဆိုတဲ့စိတ်နဲ့စားကြရုံပဲမှန်ပါပါဗျာဟင် ပါလိမ့်မယ်ကိလေသာဝကမဝိပါကဝဟင်တတိတရဏီမှန်ပါပါဗျာအဲ့ဒါဒီဝက်သားသားခြင်းနဲ့သမုဒိယကပို့တယ်ဝက်ဒုက္ခမဟုတ်ဘူးလားမှန်ပါပါဗျာဟင်ဟုတ်ကလားမှန်ပါပါအဲ့သမုဒိယနဲ့ဒုက္ခအများရှိနေတယ်ရှိပါဗျာသမုဒိယနောက်မှာဒုက္ခတခုဖြစ်ရင်တခုသမုဒိယမှာတခုတခုဒုက္ခတို့ဘယ်နာကင်းလို့မကင်းပါဗျာဘယ်နာမှကင်းဒီနည်းနဲ့တို့လာခဲ့ကြတာတင်တယ်ဟဲ့မှန်ပါပါဗျာဟင်အဲ့ဒီနည်းနဲ့လာခဲ့ကြတာတရှိလေးပေါ်လဲတို့ ကုံနဲ့တော့သမုဒိယနာရဲ့ဒုက္ခတမေရီဘောသမုဒိယနဲ့ဒုက္ခတို့နေပြီးတော့မှာဟောဒီဟာကင်းမလားဟဲ့မကင်းပါဗျာဒီကွန်တေးရမှာဟောမကင်းပါဗျာဆင်းလေးတလေးမှာဟောမကင်းပါဗျာအထယ်ကမှာဟောမကင်းပါဗျာဘယ်မှာကင်းအိမ်ရောတိုက်တာနေအိမ်ကိုအသိဆောက်အကုန်လုံးသမုဒိယနဲ့ဒုက္ခရှိတယ်မှန်လားပါဗျာဟုတ်ကလားမှန်လားပါဗျာအဲသမုဒိယနဲ့ဒုက္ခရှိရင်မက္ခနဲ့နိရောဓပဲရှိမှာပေါ့မှန်လားပါမသုံးတာပဲရှိမှန်လားပါဗျာဟုတ်ကလားမှန်လားပါအဲ့တော့တို့ဒီသမုဒိယနဲ့ဒုက္ခ ဒီနှစ်ခုနဲ့အပြည့်သွားနေကြမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့တို့သမုဒိယဆိုတဲ့ဒီကြိုက်ဆွဲတဏှာကြီးကိုတော့ဖြင့်တို့ဘာတော့အစွဲလန်းဥပဒံခေါ်မှာပေါ့ကွယ်မှန်ပါပါဗျာဟင်ဟင်ကြိုက်ဆွဲဆိုတော့ဥပါဒာနဲ့ထုတ်မှတင်တယ်ဟိမှန်ပါပါဒုက္ခဘသူကြိုက်တော့ဟိဘသူမှကြိုက်ပါဗျာအဲ့တော့မကြိုက်ဆွဲဥပါဒာနဲ့ဒုက္ခကိုတထုတ်ထုတ်မှတင်တယ်ဟိမှန်ပါပါဗျာဟင်ဟင်အဲ့ပစိုးချမ်းကြီးနှစ်ခုနဲ့ထုတ်အဲထုတ်ပြီးတော့တို့ဘာတော့အစွဲလန်းဆိုတဲ့ဥပဒံဆိုတဲ့ဘဝတဘိုးကြီးရောမရှိဘူးလားရှိပါဗျာတဘိုးကြီးနဲ့ထမ်း ဒါနဲ့တို့နတ်ပြည်လို့ခေါ်တဲ့6ရွာကိုရှောက်ပြီးအာကိုရှာတာဘယ်နှယောက်ရခဲ့တော့မရခဲ့ပါဗျာ6ရွာလည်းတုံနေတင်တယ်မှန်ပါဗျာဟင်ဟင်လူကုန်တန်လောကနဲ့တူတဲ့6ရွာကိုလည်းတက်ခဲ့ပြီးတင်တယ်ကျောင်းကတက်ခဲ့ပါဗျာဟင်မရအာကိုတော့ဟောမရမရသမှုရိယမရဒုက္ခနောက်ဆုံးကိုယ်ရင်မရတည်သွားတယ်ဒီတိုင်းမမော့ကြနေရင်မှာအာကိုရခဲ့သလားမရပါဘူးအဲလေဆွဲသူကအာကိုရမလားမရပါဘူးတာဆွဲသူကမရပါဘူးတမိဆွဲသူကမရပါဘူးဘုံဘိတ်မဆွဲသူကမရပါဘူးအဲနတ်ပြည်မှာတော့တို့ပါအာကိုရခဲ့တော့မရခဲ့ပါဗျာဟင် သမုဒိယလူတိုင်းကြိုက်တယ်အဲ့တော့လောဘဆိုတဲ့ပစိုးချမ်းကြီးကထုတ်ဟုတ်ကလားဒုက္ခဘယ်သူမှကြိုက်ဘူးဒေါသဆိုတဲ့ပစိုးချမ်းကြီးကထုတ်ဟုတ်ကလားမှန်ပါဗျာအဲ့ဒီသစ္စာနဲ့ထုတ်လေဥပါဒံဆိုတဲ့ကြိုက်ဆွဲမကြိုက်ဆွဲထမိုးကြီးနဲ့ထမ်းဟုတ်ဗျာမှန်ပါဗျာအဲ့နတ်ပြည်၆တာလည်းတို့ဆုံးခဲ့ပြီဆုံးခဲ့ပါဗျာဒီဒီတဲ့တို့တစ်ချင်းလောကဖြစ်တဲ့ဓမ္မကြီးကမတက်ခဲ့ဘူးလားတက်ခဲ့ပါဗျာဘာအာကိုရခဲ့တော့ဘာပဲအာကိုမှမရပါဘူးအာဒါကတော့တို့ရန်ကုန်မြို့တွေကတထေးတွေလို့ပေါ့ကွတထေးတွေကအဲဒီဘက်ခန်းကဓမ္မတိုက်တယ်ဟိုဘက်ခန်းကကြည့်လိမ့်မယ်ထင်တယ် ကိုယ်နဲ့ဆိုင်ရှိကုန်စုမှန်ပါပါသူဟာသူပေးနေနေပတ်နေနေဟင်အဲ့တော့သူတို့ကကိုယ်ဟာလေးနဲ့ကိုနေတဲ့ဟာကိုပဲတို့ဆင်းရဲသားရောက်ကြကြတော့သူ့အိမ်နဲ့တကားဖွင့်ကိုယ်အိမ်နဲ့တကားဖွင့်အဲသူ့အကြောင်းရှိတဲ့ကိုကဲကိုယ့်အကြောင်းရှိတဲ့သူကဲထင်တယ်ဟဲ့မှန်ပါပါဗျာအဲလိုနဲ့တို့အပယ်လေးလားဆိုတဲ့ဆင်းရဲသားရောက်ွက်လဲတို့ဆင်းရဲပြီးပြီမှန်ပါဗျာအဲ့ဒီထုံကြီးနဲ့ထုံနဲ့မှန်ပါပါဗျာဟင်အာကိုလိုက်ရှားတာတွေ့ခဲ့လားမတွေ့ခဲ့ပါဗျာဟုတ်ကလားမှန်ပါဗျာဒါလည်းဆင်းရဲရောက်ဖို့မနေနာပေါ့ကွယ် အဲ့တော့တို့စီးပွားရေးလုပ်တဲ့ကုံွယ်ဟိုဘာတော့ကုန်းလေပွဲစားပေါ်တဲ့လူဘဝထင်တယ်မှန်ပါဗျာဒါလူဘဝကအကျိုးမြတ်လုပ်တဲ့နေရာမှန်ပါဗျာဟင်ညရင်လည်းသွားကြပေါ့ကျုံလည်းသွားကြအောင်မှန်ပါဗျာဒါစီပါလုပ်တဲ့စီပါရေးစုံတင်နေမှန်ပါဗျာဒီမှာလာပြီတို့အခုပါဖို့ရှာတော့ဟောရပါလားမရသေးပါဗျာဟင်နောက်ဆယ်နှစ်လောက်ဆိုတော့ရတော့ဟောမှာရဲ့ရအောင်ကြိုးစားရရပါဗျာဟောဥပမလားဗျာတမ်လုံးတို့ဘာရတော့ပြီးခဲ့တဲ့အချိန်ကြီးဘာရခဲ့တော့ဘာမှမရခဲ့ပါဘူးဟင် ဟင်ကိုကထားပစ်ခဲ့ရတာရှိတယ်လို့သူကသူကထားပစ်မှာလည်းရှိမှန်ပါဗျာဟင်သူလည်းမထားဘူးကိုလည်းမထားဘူးဆိုအလိုလိုပြည့်စည်မှရှိတယ်မှန်ပါဗျာဟင်ဟုတ်ကလားဟိကိုတော့ရင်တော့မတော့ရင်တော့အလိုလိုပြည့်စည်တာလည်းရှိတယ်ဘယ်လိုတော့အားဘူးဒီတိုင်းပဲဆက်နေကြမလားမနေရပါဘူးဘယ်လိုဒီတိုင်းနဲ့ဒီထောက်အထုပ်ကြီးနဲ့ထုပ်ထမ်းပြီးဒီတိုင်းနဲ့ဆက်သွားနေကြမလားဟင်တော့ဘူးရည်ဒီနေ့ဖို့ဘယ်လိုတော့ဒီတိုင်းနဲ့သွားမှာပေါ့သွားပါ ဟင်မတော်လာသူထိုင်နေမှာပေါ့ဘာလို့မလို့မတော်ထိုင်နေမှာလားဘာလို့မလို့ဟင်ဘာဆက်ပါမှာပေါ့အဖာဒီနည်းနဲ့ဖြစ်လဲဘယ်လိုဖင်ဖြစ်လဲဘယ်လိုဟင်ဘဝဆက်တိုင်းဆက်တိုင်းပဲနဲ့အဲ့လိုလားဟုတ်ပါအာမဟုတ်ဘူးတဲ့ကအဖာဒီနည်းကြားတော့မှာဗျာခဏဟင်အဲ့တို့ဒီတိုင်းမဆက်သွားပါလားဟင်မမောသေးဘူးလားဟုတ်ပါဗျာ ဟုတ်ပါမလားဗျာဟုတ်ပါတယ်အဲမနစ်ဟိုခင်ဗျားတို့လေလုလာကြတာဘယ်နည်းရှိဘလို့နဲ့90လောက်ရှိပါမော်သေးဘူးလားမော်ပါမော်သေးပါဘူးအော်ခင်ဗျာတော့မဟုတ်ခင်ဗျာကျန်ရပါပါခင်ဗျာဟင်ဒီခင်ဗျာမော်ပြီးဆိုရင်ဒီနေ့မလုံးနဲ့တော့ကျုပ်သားတော့မလို့နေလို့တော့တယ်ခင်ဗျာဟင်ဟင်ဒါလည်းရလိုက်ရုံပါ။အိုးမဟုတ်ပါမလားဗျာ။ဟုတ်ပါတယ်ဗျာ။ခင်ဗျာရမကြီးခင်ဗျာ။ဟင် အဲဒီလောက်ဆိုရင်တို့ဒုက္ခကိုဒုက္ခမှန်တော့သိသိလောက်ပြီမှန်ပါဗျာဟိဒုက္ခဒုက္ခမှန်သိရင်တို့ဒုက္ခမဖြစ်အောင်ကြိုးစားမှန်ပါဗျာဟုတ်ကလားအဲ့ဒီနေရာမှာလင်ကြောင့်ဖြစ်တဲ့ဒုက္ခမယားကြောင့်ဖြစ်တဲ့ဒုက္ခသားကြောင့်ဖြစ်တဲ့ဒုက္ခမရှိပါဘူးအစွဲကြောင့်ဖြစ်တဲ့ဒုက္ခကြီးတဲ့မှန်ပါပါလင်ဟာသူ့ဟာသူနေတာပါသူ့ညင်သူ့တဲ့နဲ့သူပါမယားသူ့ဟာသူနေတာသူ့ညင်သူ့တဲ့နဲ့သားတွေသမီးတွေသူ့ညင်သူ့တဲ့နဲ့နေတာ အဲ့တော့လင်္ကာပေးတဲ့ဒုက္ခလားကိုယ်ဆွဲရပေးတဲ့ဒုက္ခလားကိုယ်ဆွဲရပါပါ။အဲမယားကပေးတဲ့ဒုက္ခလားကိုယ်ဆွဲရပေးတဲ့ဒုက္ခလားဆွဲရပေးတဲ့။အေးအဲ့တော့တို့လင်ကိုပေးရမှာလားဆွဲပေးရမှာလားဆွဲပေးရပါ။မယားပေးရမှာလားဆွဲပေးရမှာလားဆွဲပေးရပါ။အဲ့တော့ဒီကြိုက်လို့ဆွဲနေတဲ့ကြိုက်ဆွဲပေါ်ကွ။ဒါတို့ဒီဘက်ကဟိုအကြောင်းကံထင်တယ်။မှန်ပါပါ။တို့လောကီနယ်ဘက်ကဒုက္ခဖြစ်မဲ့အကြောင်းကံဒီသမုဒိယထင်တယ်။ကြိုက်ဆွဲကြိုက်ဆွဲ။မှန်ပါပါ။ကြိုက်ဆွဲမဟုတ်ဘူးလား။မှန်ပါပါ။အဲ့တော့ဒီအကြောင်းရှိခဲ့ရင်အကြောင်းအကြောင်းချင်းထားမှာပဲ။ဟိုဘက်ကတို့လောကုတ္တရာဘက်က ဒီဒုက္ခချုပ်ငြိမ်းရာရဲ့အကြောင်းကနိမက်ကမဟုတ်ဘူးလားမှန်ပါပါဗျာအဲ့တော့တို့ဒီသမုဒိယဆိုတဲ့ကြိုက်ဆွဲစိတ်ပေါ်ကိုဒီမှတ်စိတ်ဆိုတဲ့တတိတင်ရမှာမဟုတ်ဘူးလားမှန်ပါပါဗျာအကြောင်းအကြောင်းရင်းလဲလိုက်ရုံပဲပေါ့တွေ့တွေ့လေးပဲဟုတ်သားမှန်ပါပါဗျာဟင်ဟုတ်ကဲ့မှန်ပါပါဗျာကိုယ်ကကြိုက်ဆွဲကြိုက်စိတ်တင်တယ်မှန်ပါပါဗျာ စိတ်ဖိတ်ကြိုက်တဲ့နဲ့ခံစားနေကြများဟိုပဲဒုက္ခဆလာကြီးရမှာပဲရမှာပါဗျာကိုပြစ်စုဘာနဲ့ဒုက္ခရမယ်တန္တရာလည်းဒုက္ခရမယ်မှန်ပါပါပြစ်စုဘာဖြစ်နေဒုက္ခလည်းအဲ့ဒီကြိုက်ဆွဲကြောက်တန္တရာဖြစ်နေဒုက္ခလည်းအဲ့ဒီကြိုက်ဆွဲကြောက်မှန်ပါပါဟုတ်ကလားဟိမှန်ပါပါအဲ့တော့ဒီကြိုက်ဆွဲကိုကြိုက်ဆွဲကြောက်ဒီဒုက္ခရောက်နေတယ်ဆိုရင်ဒီအဆွဲကိုဖြိုချင်ရင်ဟိုဘက်ကဒီအဆွဲကိုခြုံငင်းဖို့ရဒုက္ခခြုံငင်းဖို့ရရဲ့အကြောင်းကကမကမဟုတ်ဘူးလားမှန်ပါဗျာမကကလည်းဒီတတိတလုံးပါပဲဗျာမှန်ပါပါတခြားမဟုတ်ပါဘူးအဲ့တော့ဒီတို့ဆွဲစိတ်ကလေးကိုဒီမှတ်စိတ်ကလေးနဲ့ ကပ်ပြီးတော့ပြောင်းပေးနေရင်ပဲလေတော့ဟိမရနိုင်ဘူးလားတို့ပါတော့ဤဓာလေးစားပေါ်ခွဲဝက်ဆိုတဲ့အတွေ့လေးဝင်ခွင့်မရအောင်ထင်တယ်မှန်ပါပါဗျာအတွေ့ဝင်ဝင်ရရင်ကြိုက်ဆုံးပေါ်လာမှာထင်တယ်မှန်ပါပေါ်ပါပါအဲ့တော့အတွေ့ဝင်ခွင့်မရအောင်ဒီတို့ဝက်ကိုဖြစ်စေဝက်ကိုတတ်တဲ့အသားကိုဖြစ်စေဟုတ်ကလားဟိမှန်ပါပါဗျာအသားကိုချက်တာတဲ့ရှင်းကိုဖြစ်စေမြင်းမြင်းနဲ့မှတ်ကြလိုက်ဟိမှန်ပါပါဗျာဟင်ဝက်တန်ကိုဖြစ်စေဝက်သမားရဲ့အတန်ကိုဖြစ်စေအိမ်ရှင်မကပြောတဲ့အတန်ကိုဖြစ်စေကြားရင်ကြားတယ်ပဲမှတ်ချလိုက်ဟိမှန်ပါပါဗျာ ဝဲအနာကိုဖြစ်စေအသားအနာကိုဖြစ်စေခင်းအနာကိုဖြစ်စေနာရင်နာနေတာမှတ်ထားလိုက်မှန်ပါပါဗျာဟင်ဝက်ကိုကံမီလို့ဖြစ်စေတို့မို့အသားပတ်ကိုကံမီလို့ဖြစ်စေတို့မို့ဟင်းပတ်ကိုကံမီလို့ဖြစ်စေထိရင်ထိတယ်ပဲမှတ်ထားလိုက်မှန်ပါပါဗျာဟုတ်ကလားမှန်ပါဗျာဟင်တို့အသားသားရကလာဟောဝါတာကိုဝါတယ်လို့သာမှတ်ထားလိုက်မှန်ပါပါဗျာဒီလိုဆိုဝက်ပါအောင်မလားမပါပါဗျာဟင်ဝက်မမပါရင်ဝက်ဒီကောင်းဤသမုဒိယဟုတ်မလားမဝင်ပါဗျာဟောဝင်တော့ဘူးလေကျန်တယ်လေးပဲမှန်ပါဗျာ ဒါအကြောင်းတော့အကြောင်းထပ်တာမဟုတ်လားမှန်ပါပါဗျာဟင်ဟုတ်ကလားမှန်ပါပါကြိုက်သွဲသူတဲ့အကြောင်းလားမဟုတ်ဘူးအတွေးအဲ့ဒီကြိုက်သွဲကိုဝင်ကိုမရအောင်ဒီဘက်ကဟိုမှတ်တွေးကိုများများကြီးမှတ်ပြရမှာထင်တယ်ဟင်မှန်ပါပါဗျာဟင်မြင်မြင်တိုင်းကြားကြားတိုင်းနာနာတိုင်းစားစားတိုင်းထိထိတိုင်းတွေးတွေးတိုင်းဝိနပတ္တတာလုံးဝပေါ်မလားမှန်ပါပါဗျာဟင်ဝီတို့အထင်းကမဲနေရင်မဲတဲ့ရောင်ပေါ့ဖြူနေဖြူတဲ့ရောင်ပေါ့ဟုတ်ကလားမှန်ပါပါဗျာကြာရင်သူ့အတန်ပေါ့ ဟုတ်ကလားသူ့အတန်းလေးကသူ့ရင်သူ့အဆူရဲ့အတိုင်းပေါ့ကျဲရင်ကျဲတဲ့အတန်းအတိုင်းပေါ့အနာလည်းဟိုစိတ်နာဆိုစိတ်နာပေါ့အကျက်နာဆိုအကျက်နာပေါ့ကိုင်းလည်းနှုတ်နှုတ်ပေါ့မာမာတပေါ့ဟုတ်ကလားဒါလည်းအီအီတပေါ့ဖိတ်ဖိတ်တပေါ့ဒါလေးထင်တယ်မှန်ပါပါဗျာဒါလေးကြီးတော်တော်ရှိနေလို့ရှိရင်တို့ဘယ်လိုလုပ်ပြီးဘယ်လိုကပြနိုင်မလဲမပြနိုင်ပါဗျာဟင်အဲအဲမပြအဲ့ဒါဒါလည်းသမနေဗျာမှန်ပါပါဒီဝက်ကိုတွေးခွင့်လည်းမရအောင်ဗျာအတိအာယုံတော့ပြေးခွင့်လည်းမရအောင်ဗျာမှန်ပါပါဒီလိုဆိုရင်ဒီမှာအားကောင်းနေလို့ မှတ်ဉာဏ်ကနေပြီးတော့အသိဉာဏ်ပေါ်လာလို့တို့ရုပ်ဆင်းဆင်းနာဆင်းဆင်းပြောင်းလဲနေတာလေးတွေကိုမှန်ရင်မှန်ရင်အားကောင်းလာရဲ့ဝက်စိတ်နဲ့လဲနေတယ်သူရောဒီနေရာမှာရပ်သွားနိုင်မလားရပ်သွားပါဗျာရပ်သွားရင်ဝက်ကိုစားလို့လဲဆိုတော့ဝက်ပဲငါသားတယ်ဆိုတော့ဒိဋ္ဌိကပေါ်မလားပေါ်ပါဗျာသွားရောပေါ်မှန်ပါဗျာဟင်ဝက်သားစားလို့တဲ့တမှုရိယကိုတို့မက်ကနဲ့ပေါင်းလိုက်တဲ့အတွက်ဝက်ဆွဲဆိုတာလေအဆွဲကိုကိုဘက်နဲ့ဒီဘက်ကိုဖြတ်တောက်ချတာထင်တယ်မှန်ပါပါဗျာချိုးသားလေးပြတ်သွားပြီမှန်ပါပါဗျာဟင်မှန်ပါဗျာ ဒါနဲ့ပြောတာပါတို့ဟိုဒိဋ္ဌိမှန်များဒီတိုင်းကြီးလဲထင်တယ်မှန်ပါပါဗျာဟုတ်ဒီနေရာတော့ဝက်နဲ့အခြေခံခဲ့တဲ့အတွက်ဝက်သမုဒိယကနေဝက်မကနဲ့တို့ဒီဝက်ဆွဲလေးကိုဖြတ်တော့ချတာဆိုတော့မှန်ပါပါဗျာအဲ့တော့ဝက်ကြိုက်တယ်ဆိုတဲ့တဏှာရှိုးမလားမရှိပါဘူးအဲနောက်တစ်ခါဝက်တွေ့လို့ဖြစ်စေတို့ကြားလို့ဖြစ်စေအနံ့ရလို့ဖြစ်စေပါလို့ဖြစ်စေထိလို့ဖြစ်စေထိတဲ့တွေ့တဲ့ကာလမှာဒီဝက်သားဒီကောင်းဤဆိုတဲ့အဆွဲပါဦးမလားပါပါဗျာတွေ့စားမယ်မတွေ့မစားဘူးမှန်ပါပါဗျာဟင်စားစားတော့ပြီးတော့ ပြီးပြောင်းတော့ပေါ့မှန်ပါဗျာအဲဟိုဘက်ကနဲ့ဒီဘက်ကချုပ်စားပြတ်ပြီးထင်တယ်ဟိပြတ်ပါဗျာအဲချုပ်စားပြတ်နေဘယ်လိုမှတွဲလို့မရတော့ဘူးမှန်ပါပါအဲ့ဒါလေးဝါနာပဲလေမှန်ပါပါဗျာဟိချုပ်စားကြီးပြေးသွားခြင်းမှန်ပါပါဗျာဟိတဘဝနဲ့တဘဝချုပ်စားနေတာပြေးသွားပြီလို့ဆိုတယ်ဒီလိုဆိုရင်အဲလိုကအမှတ်နဲ့စားနေလို့စားတော့စားတယ်မစွဲဘူးဆိုရင်ဝက်ဖြစ်ရပါလို့လို့ထူတောင်းတောင်းရောက်မလားမရောက်ပါဘူးဟိအဲရောက်နေတော့ဘူးဗျာအဲ့ဒါဝက်သမုဒ္ဒရာ ကိုဝက်မကနဲ့ပေါင်းလိုက်တော့ဟောဝက်ဒုက္ခချုပ်ငင်းကြတာမဟုတ်ဘူးလားအဲ့ဒါပဲនិရောဓမဟုတ်ဘူးလားမှန်ပါဗျာအေးအဲ့တော့တို့ဘယ်ဟာလေးဖြစ်ဖြစ်ပေါ့ငရေသီးတောက်မှာဟောဒီသစ္စာလေးပါမရှိဘူးလားရှိပါဗျာအဲ့တော့တို့မှသာရင်သမှုရိယနဲ့ဒုက္ခဒုက္ခရှိတဲ့နေရာတတိဝင်လိုက်ယုံမဲ့ထင်တယ်မှန်ပါပါဒုက္ခဖြစ်နေတဲ့တတိဝင်လိုက်သမှုရိယဖြစ်နေတဲ့တတိဝင်လိုက်မှန်ပါပါဟုတ်ကလားအကြောင်းပေါ်ပေါ်အကျိုးပေါ်ပေါ်အဲ့တို့ဒီဟန်တို့မြင်နိုင်ကြတိုင်းဘယ်အာယုခံစားခံစားဒီတတိနဲ့မှတ်နေလို့ရှိရင်ကိုယ်ဘက်ကမက်ကနေနေတော့တာကအလိုလိုခိုက်သွားမှာမဟုတ်ဘူးလားမှန်ပါပါဗျာ ဒီလိုဆိုရင်မက်တစ်ကြိမ်လမ်းတစ်ခါဖုံးလိုက်လို့ရှိရင်အစိုးတစ်ခါပြတ်သွားရင်အဲအပေဘဝမှာဖြစ်မဲ့ဘယ်ဒုက္ခရောက်အောင်မလားမရောက်ပါဘူးဗျာအဲနှစ်ကြိမ်ရောက်သုံးကြိမ်ရောက်တို့ဒီလိုပဲအဆွဲကိုပြတ်တောက်သွားတဲ့စီတီအမှတ်ကိုနားနေလို့အဲတွေးလည်းမတွေးတာဘူးပြေးလည်းမပြေးတာတော့ဘူးဆိုရင်ကြိုက်ဆွဲကြောင့်ဖြစ်နေတဲ့ကာမဘဝရောက်အောင်မလားမရောက်ပါဘူးဗျာအဲတို့ဒီလိုသာဆက်မှတ်လိုက်လို့အမှတ်အကောင်းနေပြီငြင်းငြင်းကြကြသာသာတွားတွားပေါ်ဗျာဟင်အဲဒီအဆွဲလေးကိုဒီမှတ်အကောင်းကိုမှတ်ကျင်ကောင်းနေလို့ 24နာရီမအိပ်တော့ဘူးအမမအမတို့အတိမအတိတို့ကြွားနေရင်မတိရောကြောင့်လဲနေတဲ့ဘဝဒုက္ခကမပြတ်နိုင်ဘူးလားပြတ်နိုင်ပါဗျာအေးအဲ့ဒါသစ္စာလေးပါပဲဘုံသုံးပါးဒါနဲ့သွားနေတာမှန်ပါပါဗျာဟင်အဲ့တော့တို့တွေကသစ္စာမထိုက်တဲ့နေရှိသလားမရှိပါဗျာဟင်ဖေးလေးကြီးလည်းကြားညှပ်သွားတာတွေ့သေးလားမတွေ့ပါဗျာအဲဖေးလေးကြီးလည်းကြားညှပ်သွားတာရှိရမဟုတ်ဘူးလားရှိပါဗျာအဲ့ဒါဖေးလေးကြီးလည်းကြားညှပ်သွားတာသစ္စာလေးပါးကြီးလည်းကြားညှပ်သွားတာမှန်ပါပါဗျာ မာနာကလာပြမေးဆင်းလေးကြီးလက်ကျလက်ကျညသွားတာလားဟင်တမူသစ္စာလေးပါလက်ကျညသွားတာလားမေးတာကိုမှန်လားပါဘုရားဆိုကျုပ်ကပါပြောပါတော့ညတာဆင်းလေးကြီးညသွားတာပါဟုတ်လို့လားဗျတော့သစ္စာလေးပါကြီးလက်ကျညသွားတာမဟုတ်ဘူးလားခင်ဗျာသိရင်တော့သစ္စာလေးပါလက်ကျညသွားပါဗျာမသိတော့ဆင်းလေးကြီးဖြစ်နေပါဟုတ်ပါမလားဟဲ့ဟုတ်ပါဗျာဟင် အဲ့တော့တို့သစ္စာထိုက်တာပါဘယ်နေရာမှရှိဘူးဗျမရှိပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့တို့ကဒုက္ခကိုဒုက္ခလို့မသိတာအဲ့ဒါဒုက္ခသစ္စာမသိတာမှန်ပါပါဗျာသစ္စာမရှိတာလားမသိတာလားမရှိပါဘူးအဲ့တမှုရိယတမှုရိယဟောတို့အမြင်ရှိနာမဟုတ်လားရှိပါဗျာဟင်အဲ့တော့တမှုရိယရှိနေတာပဲမသိတာပဲရှိတာမှန်ပါဗျာဟင်ရှိနေကြတာပဲတို့သစ္စာထိုက်နေတာကြီးတဲ့နေတိုင်းလုံးနေတာလုံးတွေသစ္စာထိုက်တဲ့အလုပ်တွေကြီးတဲ့ပဲမှန်ပါပါဗျာဟင်လောကီဘက်မှာတမှုရိယနဲ့ဒုက္ခထိုက်မဲ့လုပ်တွေကြီးဟင် လောကုတ္တပဲမှာမေဃနဲ့နိရောဓထိုက်မဲ့အလုပ်တွေတဲ့ဒါလုပ်နေကြတာပဲမှန်ပါပါတစ္ဆာလွတ်တာတော့ဘယ်ဟာမှမရှိ မရှိပါဗျာကဲနာကြစို့ဗျာသာသာသာ